သာသနာတော်သက္ကရေ2560ခုနှစ်ကောဇာသက္ကရေ1388ခုနှစ်စုံလာပြည့်ကျော်4ရက်နေ့ခရစ်နှစ်2016 24ရက်ဗုဒ္ဓဟူးနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ကြီးခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာမာသရိပဋ္ဌာန်ဝိပဿနာတရားတို့ကိုလာရောက်ပြီးတော့ကျင့်ကြံပွားများအားထုတ်နေတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပြလူမာကတော့ဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့တရားတော်ကို ဓမ္မဒါနတရားအလှူပေးလူမှာဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးကိုရောတိုင်ကုရုတိုင်ကမ္မတတ္တမဏိကုံရွာကြီးမှာဟောကြားတော်မူခဲ့ပါတယ်ဒီတိပဋ္ဌာနသုတ်တန်ကြီးကိုပဲမူရင်းထားပြီးတော့နာနေပိုင်းမှာဆိုရင်ဘုန်းကြီးအလယ်ပိုင်းဖြစ်တဲ့ကျင့်စဉ်တရားများကို ဘုန်းကြီးဟောကြားပေးနေပါတယ်ယခုညာပိုင်းအချိန်မှာတော့ဖြင့်အစာပိုင်းဖြစ်တဲ့အကျိုးတရားများကိုဟောကြားပေးနေပါတယ်ငါဗျာဟောကြားထားတဲ့ကာယဝေဒနာစိတ်ဓာဓမ္မဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်အတိုင်းရိုးရိုးသေးသေးနဲ့ ရှေ့တတိနောက်တတိရှေ့သမารိနောက်သမารိဆက်ဆံအောင်ရှုပွားအားထုတ်နေတဲ့ပုဂ္ဂိုလ်များဒီအကျိုးတရားတွေရတယ်ဆိုတာကိုမြတ်စွာဘုရားကဧကယနောယံဘိခဝေမေဃောတတ္တနာဝိတုဒ္ဓိယသောကပရိဒေဝနာတမဒိကမာယဒုက္ခဒေါမနတာနာအထင်ကမာယ ညာယတာအဓိကမယနိဗ္ဗာန်တာသစ္စိကရိယာယယရိတံသတ္တာရောတတိပဋ္ဌာနာဒီတတိပဋ္ဌာန်တရား၄ပါးကိုရိုးရိုးတည်တည်နဲ့ကျင့်ပွားအားထုတ်မယ်ဆိုရင်တဲ့နံပါတ်1ရနိုင်တဲ့အကျိုးကဝိတုဒ္ဓိယစိတ်ငြိမ်ခြင်းမှ စင်ကြယ်ခြင်းဆိုတဲ့အကျိုးပါအကျိုးတရားလဲ စိတ်ရဲ့အညစ်အကြေးဆိုတာကလောဘဒေါသမောဟမာနစတဲ့ကိလေသာ တရားတွေဒါတွေဟာစိတ်ရဲ့အညစ်အကြေးတွေဒီစိတ်ညစ်ကြေးတွေဟာအလုံးပုထုဇဉ်တို့ရဲ့တန်တမှမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ဆိုတဲ့ဒီအပေါက်၆ပေါက်က ဥရဟိုဝင်နေတယ်ဆိုတာဘုန်းကြီးမနေ့ကပြောခဲ့တယ်တတိမထာမိလို့မသိကြပေမဲ့လို့လည်းပဲဥရဟိုဝင်နေတယ် ဒီကိလေသာအညစ်အကြေးတွေရှိနေသည်မြတ်တတ္တဝါတွေဟာဘယ်တော့မှဆင်းရဲကမလွတ်နိုင်အဲ့ဒီအညစ်အကြေးတွေကင်းစင်မှသာဒီအညစ်အကြေးတွေကင်းစင်မှုဆိုတာလည်းပဲဒီတတိပဋ္ဌာန်တရားတော်အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးရှုပွားအားထုတ်နေမယ်ဆိုရင်ကာယ ानु ပဒနာတတိပဋ္ဌာန်ကိုပဲရှုရှုခံစားမှုဆိုတဲ့ဝေဒနာတတိပဋ္ဌာန်ကိုပဲရှုဝေဒနာ ानु ပဒနာကိုပဲရှုရှု စိတ်ဓာနုပဒနာကိုပဲရှုရှုဓမ္မနုပဒနာသဘောအာယုံကိုပဲရှုရှုရှုအဲ့ဒီလိုရှုလို့ရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးဆွဲဆွဲမြဲမြဲကတ်တည်နေပြီဆိုရင်အဲ့ဒီအချိန်မှာတခြားစိတ်ကြားစိတ်တွေပါစိတ်မှဝင်ခွင့်မရှိတော့မဝင်နိုင်တော့ လောဘဆိုတဲ့လိုချင်မှုတွေလည်းမဝင်နိုင်တော့ဘူးဒေါသဆိုတဲ့စိတ်ဆိုးစိတ်ပြတ်မှုတွေလည်းမဝင်နိုင်တော့ဘူးမောဟဆိုတဲ့တွေဝေမှုမာနဆိုတဲ့စိတ်ကြီးစိတ်ကြီးဝင်ဘဝင်မြင့်မှုဒါတွေဘာမှမဝင်နိုင်တော့အဲ့ဒီရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးပဲဒါပဲဟိုကအာယုံလေးနဲ့ရှုစိတ်ကလေးနဲ့အာယုံလေးနဲ့မှတ်စိတ်ကလေးနဲ့ဒါပဲအဲ့ဒီပေါ်မှာရှုစိတ်ကလေးမြဲနေတဲ့အချိန်ကာမိဇာနာပြပါရစတဲ့နိဝရဏတရားတွေလည်းမဝင်မြန်မဝင်နိုင်မြန် ကာမဝိတ္တဗျာပါရဝိတ္တဝိဟိန္တဝိတ္တစတဲ့အကုသလဝိတ္တတွေဒီမကောင်းတဲ့အကုသိုလ်တရားတွေလည်းဝင်ခွင့်မရှိတော့အဲဒီလိုရှုမှတ်ရအာယုံပေါ်မှာရှုစိတ်လေးမြင်တည်နေတဲ့အချိန်လေးမှာစိတ်ညစ်ကြေးလုံးဝစင်ကြယ်နေတယ်အဲဒီစင်ကြယ်နေတာဟာရှုမှတ်ခိုက်ရှုမှတ်ခိုက်လေးမှာစင်ကြယ်တာဘယ်အခိုက်မှာစင်ကြယ်တာလဲ အေးရှုမှတ်ခိုက်လေးမှာယောဂီရဲ့ရှုစိတ်ကလေးကဒီရှုရအာယုံပေါ်မှာ9မိနစ်တည်နေရင်9မိနစ်စင်ကြဲနေတယ်10မိနစ်တည်နေရင်10မိနစ်စင်ကြဲနေတယ်မိနစ်20မိနစ်30 45မိနစ်တနာရီစသည်တည်ပေါ်တည်နေရင်အဲ့ဒီပုံမှာစိတ်လေးစင်ကြဲနေတယ်ဒါရှုမှတ်ခိုက်ကလေးပဲစင်ကြဲနေတယ်အပြည့်အဝမစင်ကြဲသေးဘူးတကယ်လို့အပြည့်စုံစင်ကြဲဖို့ဆိုရင် အရတမဉဏ်ဘုံဉဏ်ရမှစိတ်ညစ်ကြေးစင်ကြယ်မယ်ပညာရမှစိတ်ညစ်ကြေးစင်ကြယ်မှလည်းအရတမဉဏ်ဘုံဉဏ်ရပြီးယဟန္တာ ဖြစ်ပြီးဆိုရင်ဒီပုဂ္ဂိုလ်စိတ်ညစ်ကြေးစင်ကြယ်ပြီလုံးဝစင်ကြယ်သွားယဟန္တာရဲ့တန်တမာကိလေသာတရားတွေဝင်ခွင့်ရသေးရလားမရတော့လုံးဝကိလေသာတွေပယ်တတ်ပြီးသားဖြစ်နေအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာစိတ်ညစ်ကြီးစင်ကြယ်သွား တကယ်စင်ကြယ်ခြင်းရင်တော့အဲ့ဒီလိုယဟန္တာဖြစ်ရအောင်ကြိုးစားအထောက်အမယ်ယဟန္တာဖြစ်ပြီဆိုရင်တော့စင်ကြယ်ခြင်းလုံးဝစင်ကြယ်သွားပြီတဏ္ဍဘတ်1ဒီသတိပဋ္ဌာန်တရားကိုရနိုင်တဲ့အကျိုးတရားနံပါတ်2ကတောကပရိဒေဝနံပါတ်3နှစ်နဲ့3ကတောကရဲ့ပရိဒေဝတမတိကမာယဒီတောကပရိဒေဝလည်းပဲလွန်မြောက်ခြင်းဆိုတဲ့အကျိုးတွေရတယ် ဒီတော့တောကဆိုတာဗျာဒနာတရားတွေနဲ့ကြုံတွေ့တဲ့အခါမှာဒီတောကတွေဖြစ်တာပဲကတမောစဘိခဝေတောကောယောခောဘိခဝေအညတရိညာတရိနာဗျတနိနာသမ္မနာကတတအညတရိညာတရိနာဒုက္ခဓမ္မေနာ ဖုဒ္ဒတသောကောတဘာဝသော ပြဒနာတရားတွေနဲ့ကြုံတွေ့လို့ရှိရင်တဲ့ဒီတော့ပြဒနာတရားက၅ပါးရှိတယ်ဘယ်နှပါးရှိလဲပြဒနာတရား၅ပါးရှိတယ်ဘုန်းကြီးတို့ယောဂီများအဲ့ဒီပြဒနာတရား၅ပါးကညာတိပြဒနာဆွေမျိုးပစ္စည်းခြင်းဘောဂပြဒနာတဲ့စည်းစိမ်ဥစ္စာတွေပစ္စည်းခြင်းတဲ့ ရောဂပြဒနာတဲ့အနာယောဂါတွေရရှိခြင်းတဲ့တိလပြဒနာတဲ့ကိုချင်းတိလတွေပျက်စီးခြင်းဒိဋ္ဌိပြဒနာတဲ့အယူပျက်စီးခြင်းပျက်စီးခြင်းဘယ်နှပါလဲငါးပါးအဲ့ဒီငါးပါးတပါးပါးနဲ့ကြုံတွေ့ရင်အဲ့ဒီကြုံတွေ့တဲ့ပုဂ္ဂိုလ်ဒီပူဆွေးမှုတောကဖြစ်တာပဲ။ ကြုံတွင်းမှုတစ်ခုခုဖြစ်ပြီဆိုရင်အဲ့ဒီမှာအဲ့ဒီပုဂ္ဂိုလ်ဟာဒုက္ခတွေဖြစ်တာပဲပူဆွေးမှုတွေဥမာအဖြစ်ညာတိပြဒနာညာတိပြဒနာဆိုတာဆွေမျိုးတွေပစ္စည်းတာနေမိမိတို့မိသားစုတွေကတူးတအောက်တယူးတယောက်ပစ္စည်းသွားပြီဆိုရင်ပူဆွေးမှုတွေရောမဖြစ်ဘူးလားဖြစ်တယ် အဲ့ဒီပူဆွေးမှုကဘုန်းကြီးတို့မြန်မာတွေကအများတဲ့ပို့ပြီးတော့မြန်ပူဆွေးတယ်လားမသိဘူးအခြားအခြားဘာသာဝင်တွေပူဆွေးတာလေးတွေကြည့်တယ်ကြိတ်ပြီးစိတ်ထဲမှာ ပူဆွေးတာကြိတ်ပူဆွေးတာမျက်ရည်ကျအတမ်းမထွက်ဘူးဘုန်းကြီးတို့မြန်မာတွေကြတော့အိုးဘသူရဲ့ဆိုអော်ပြီးတော့ပူဆွေးတာအဲ့ဒါဘယ်လိုမှတရားတွေအထုတ်ထားတာပဲဒါလေးကိုဖြည့်သိမ့်မှာမဟုတ်ဘူးမရဘူး အဲဒီမှာအချို့ပုဂ္ဂိုလ်ကလည်းကြီးတဲ့ပုဂ္ဂိုလ်တွေကလည်းပဲငယ်တဲ့ပုဂ္ဂိုလ်ကကြိတ်မိတ်ပြီးတော့သူဟာသူရင်ထဲကနေကြိတ်မိတ်ပူဆွေးနေတာကိုဘေးကနေပြီးဟဲငိုလိုက်ငိုလိုက်ဆိုတာရှိသေးတယ်ညာဘုန်းကြီးတို့မြန်မာတွေမြန်မာတွေဘေးကနေပြီးတော့အဲ့ဒါမငိုရင်အဲ့ဒီပုဂ္ဂိုလ်ကိုငိုလိုက်ငိုလိုက်အတင်းငိုခိုင်းနေတယ်အဲ့ဒီတော့ဟိုကလည်းပဲအများနဲ့တယောက်ဆိုတော့အော်ရရပါရောအဲ့ဒီတော့ ဒီမှာပြဒနာတရားဟာတပါးပါးနဲ့သာသမီပဲဖြစ်စီမိဘပဲဖြစ်စီမိတို့မိသားစုတွေကတဦးတယောက်ဒီကွဲပဲဖြစ်ဖြစ် ရှင်ကွဲပဲဖြစ်ဖြစ်ပေါ့လေအဲ့ဒီလိုရှင်ကွဲဒီကွဲတစ်ခုခုကွဲကွာသွားကြပြီဆိုရင်အဲ့ဒီမှာပူဆွေးမှုတွေဖြစ်တာဘုန်းကြီးတို့မြန်မာနိုင်ငံမှာတော့အခုတော့နည်းနည်းရပ်သွားပြီ ။အိုးလွန်ခဲ့တဲ့၄၅နှစ်လောက်ကဆိုရင်ဘုန်းကြီးเจ้าမှာဒါတွေဘုန်းကြီးအမြဲတွေ့နေရ။ဘယ်လိုမြဲတွေ့နေရလဲဆိုတော့ဘုန်းကြီးတို့เจ้าဘုန်းကြီးတို့ဇာတိရရွာကကလေးတငယ်တွေကခေပညာလေးတွေလည်းအထိုက်လျောက်တက်လာအထက်လျောက်တက်လာတဲ့အခါကလည်းကြတော့မိမိတို့ရဲ့မိယိုးဖလာလုပ်ငန်းစဉ်ပေါ်မှာတွက်တက်ချက်တက်လာတယ်ကလေးတွေက ကိုယ့်ရဲ့လေဟာဘယ်နှဧကရှိတယ်ဘယ်နှဧကဆိုရင် စပါးတင်းဘယ်နှတင်းကျဲရမယ်ဘယ်နှတင်းစိုက်ပြိုးရမယ်အဲ့ဒီမှာမျိုးစပါးရဲ့တတင်းကိုပဲနှုံးရှိတယ်သူတို့တွေ့တတ်လားအဲ့ဒီဟာကိုလည်းတွေ့တယ်လေဘာကဆိုတဲ့အလုတ်သမားကကလေးတွေကဒါလည်းတွေ့လာတယ်ဘုန်းကြီးတို့အခုဘုန်းကြီးတို့ရည်ရည်သားမှာဆိုရင်အဲ့ဒီအလုတ်သမားကအင်မတန်ဈေးကြီးတာအလုတ်သမားမရှိဘူးအကုန်လုံးကမြို့တက်ကုန်ကြပြီ အဲ့ဒီလိုဆိုတော့ကလေးတွေကအဲ့ဒီလို တွက်လာတယ်နောက်ပြီးတော့မျိုးစပါးကအဲ့ဒီမှာလေးပါးကနောက်တခါဟိုထွန်ရဲ့စိုက်ပြိုးကနောက်တခါရေသွင်းရတဲ့ရေကအဲ့ဒီဟာတွေတွက်လိုက်တော့တွက်လိုက်တဲ့အခါကျတော့စပါးတရားထွက်ရင်ငွေဟာဘယ်နှသိန်းရမလဲ၅သိန်းရမယ်စသည်၅သိန်းရမယ်ဆိုရင် အခု ကိုစိုက်ပျိုးတာကိုလောက်ကင်တာတွက်ချက်တာဘလောက်ကုန်သွားပြီ၃သိန်းကျော်ကုန်သွားပြီဘလောက်ကုန်သွားပြီအဲနောက်ထပ်ဒီမှာစောင့်ရှောက်ရအောင်မှနဲ့ဘာနဲ့ဆိုတော့ရိတ်သိမ်းပြီးလို့ရောင်းချတဲ့အချိန်အဲ့ဒီလောက်ရမယ်ဆိုရင်ကလေးတွေကမကြိုက်ဘူးအဖေမကြိုက်တော့ဘူးလက်ရည်လေမဆိုင်နဲ့တော့ဒီလေကိုရောင်းပလိုက်ပြီးအဲ့ဒီပတ်စံကျွန်တော်ဟိုမှာထိုင်းကိုသွားမယ် ိုဘက်ကမလေးရှားကိုသွားမယ်တလားကိုကျွန်တော်ဘယ်နှသိမ့်ပို့မယ်ဟောအဲ့လိုဖြစ်သွားတယ်အဲ့ဒီလိုဖြစ်သွားတဲ့အခါကလည်းကြတော့ကလေးတွေကအဲ့ဒီလိုထွက်ကြထွက်ကြတဲ့အခါကျတော့ဒီမှာရန်ကုန်မှာဘုန်းကြီးကျောင်းမှာလာပြီးတော့နေတဲတဲပြီးတဲ့အခါကျတော့သူတို့ထွက်ဖို့ရာအတွက်ပညာစင်ညာလောက်ကြကညာအာလုံးသွားဖို့အချိန်နေပြီဆိုတဲ့အခါကျတော့မှလေရင်လက်မှတ်ပဲနေကိုဝယ်ထားတဲ့ဘယ်အချိန်မှသွားမယ်ဆိုရင် မိဘတွေကိုလှမ်းပြီးအဲ့ဒီချိန်မှမှား မာပြီးတော့အဲ့ဒီမှာလေရင်ထွက်ဖို့လေရင်ကွင်းကိုပို့လေရင်ကွင်းကိုမိဘတွေကလေရင်ကွင်းကိုပို့လေရင်ကလည်းမမြင်ဘူးလို့ကြည်လဲကြည်ကျင်နေတာကိုအဲ့မှာလေရင်ကွင်းကို လိုက်ပို့လိုက်ပို့ပြီးတော့အဲ့ဒီမှာ သားသမီးတွေကသားဖြစ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီမှာဟိုးလေရင်မောသွားကန်နီးလေးကိုအဖေအမေဆိုပြီးတော့ထိုင်ပြီးတော့ကြောကရှိသေးတယ်ဘာဖြစ်နေကြငိုးကုန်ပြီငိုးကုန်ပြီ ဒါရှင်ကွင်းလေးပဲရှိသေးတယ်ဟုတ်တယ်မို့လားအဲ့ဒီဟာတွေကိုဘုန်းကြီးကအဲ့ဒီပူဆွေးမှုတွေကိုဘုန်းကြီးတို့အမြဲတွေ့နေရတယ်အဲ့ဒီမှာပို့ပြီးပြန်လာတဲ့အမေတွေဖေတွေကကြောင်းကြရင်မျက်နှာတွေကိုနီးလို့ငိုးလာတာလန်တလာလို့လန်တလာလို့ဒါသဘောမတူပဲနဲ့သွားတာမဟုတ်ဘူးနော်မိဘနဲ့တိုင်ပင်ပြီးသဘောတူသွားတာဒါတောင်မှမရဘူးမိဘတွေကအဲ့ဒီလိုပြဒနာတရား မိသားစုတွေကနေပြီးတော့ရှင်ခွဲပဲဖြစ်စီသို့မဟုတ်သေးခွဲပဲဖြစ်စီအဲဒီလိုကြုံတွေ့လာလို့ရှိရင်ပူဆွေးမှုတွေဆိုတာဖြစ်တယ်အဲ့ဒီပူဆွေးမှုတွေလွန်မြောက်ဖို့ဆိုတာဧကယနာမေကတဲ့ဧကယနာမေကတဲ့တခုတည်းသောလမ်းတကြောင်တည်းသောလမ်းပဲတဲ့ဒီပူဆွေးမှုတွေလွန်မြောက်ဖို့ အဲ့ဒီပူဆွေးမှုကဘုန်းကြီးတို့ဒီမှာမိသားစုတွေမဟုတ်ဘူးမိမိတို့ချစ်ကြွဝင်တဲ့ပုဂ္ဂိုလ်များမိမိတို့မိတ်ဆွေများအားလုံးပေါ့ဒါတွေကလူတွေတင်မဟုတ်ပါဘူးအားလုံးဟိတရိษံတွေကစပြီးတော့ဒါတွေဟာပူဆွေးမှုတွေဖြစ်ကြတာကြီးတယ်ပါအဲ့ဒီပူဆွေးမှုတွေကလွန်မြောက်ခြင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီဧကယနာမေကဒီတလန်းပဲရှိတယ်ဒါကညာတိပြတနာနောက်တကဘောဂပြတနာ ဒါဘုန်းကြီးတို့ဒါလေးအကျဉ်းယုံပြီးပြောသွားနေတယ်ဘောဂဗျာဒနာဆိုတာစီးစိမ်ပစ္စည်းတာဘာပစ္စည်းတာလဲစီးစိမ်ပစ္စည်းတွေဆိုတာကတော့ခုဟိုးတစ်ချိန်လုံးကတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာမိလောင်လို့ပစ္စည်းတာလေးတွေတွေ့ရတယ်ဒါမီးလောင်သွားလို့ပစ္စည်းတာလောက်ပဲနည်းနည်းဒီအိမ်တွေဘာတွေဘာတွေအကုန်လုံးမီးလောင်သွားလို့စီးပွားတွေအကုန်ပစ္စည်းသွားတာဒါတွေတွေ့ရတယ် အခုခေတ်ရောက်တဲ့အခါကလည်းကြတော့ဟောလေမုန်တိုင်းကြောင့်ရောမပြည့်စည်ဘူးလားကဲဘုန်းကြီးတို့မြန်မာနိုင်ငံမှာတလုံးလေးကပဲမုန်တိုင်းနေကြတယ်လေတွေတိုက်မိုးတွေရွာမူသီးတွေကျွေးဥတွေအိမ်တွေအားလုံးပျက်စီးကြတယ်လေမုန်တိုင်းတော်လည်းပျက်စီးတာပဲရေကြောင့်ရောမပျက်စီးဘူးလားကဲမနှစ်ကအချိန်တုန်းကဘုန်းကြီးတို့ဒီမှာအမေရိကန်မှာရှိကြတဲ့ပုဂ္ဂိုလ်တွေကအားလုံးမြန်မာနိုင်ငံမှာဒုက္ခရောက်ကြတဲ့ ရေဘေးဒုက္ခကြုံကြရတယ်ဘုန်းကြီးတို့မြန်မာနိုင်ငံသူနိုင်ငံသားတွေနိုင်ငံကြီးကိုဒီခါနဲ့တိုင်းနဲ့ပြည်နယ်မြောင်များစွာဖြစ်သွားတာအဲလိုဖြစ်သွားတဲ့ခါမှာလဲအိုးအိမ်တွေပါအကုန်လုံးဆုံးလို့ပျက်စီးသွားကြတယ်ဆိုတော့နေစရာမရှိထိုင်စရာမရှိ နောက်ဆုံးဖုံးတော်ကြီးတွေဆိုရင်ကိုမယုံထားတဲ့သင်္ကန်းလေးနဲ့ဒီခါနဲ့အလွတ်ပြေးခဲ့ရတာဒါအသင့်အန္တရာယ်ကိုဟောလုတ်ပြီးတော့အလွတ်ယုံပြီးတော့ပြေးခဲ့ကြရတဲ့ပုံကိုယ်တွေအများကြီးပဲ အဲ့လိုရေဘေးကြောင့်လည်းပဲဒီပစ္စည်းဥစ္စာတွေမပျက်စီးဘူးလားရေဘေးကြောင့်လည်းပျက်စီးတယ်လေဘေးကြောင့်လည်းပျက်စီးတယ်မီးဘေးကြောင့်လည်းပျက်စီးတယ်ငရင်ငလျင်တန်ကြောင့်ရောမပျက်စီးဘူးလားငလျင်တန်ကြောင့်လည်းပျက်စီးတာပဲနောက်ပြီးတော့ဘုန်းကြီးတို့ယောဂီများတခိုးတည်းမြလူဆိုးသူဆိုးတွေကြောင့်လည်းမပျက်စီးဘူးလားပျက်စီးတာပဲနောက်မိမိတို့ဒီလုပ်ငန်းကံကအဆင်မပြေတဲ့အခါကျတော့ရောမပျက်စီးဘူးလား ပျက်စီးတာပဲအဲ့ဒီလိုစီးပွားရေးတွေမိမိတို့ပစ္စည်းဥစ္စာတွေဆုံးရှုံးပျက်စီးသွားရင်အဲ့ဒီပျက်စီးသွားတဲ့ပုဂ္ဂိုလ်မှာရောပူဆွေးမှုတွေမဖြစ်ဘူးလားပူဆွေးမှုဖြစ်တာပဲဒါဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဖြစ်တာဒါဘုန်းကြီးတို့ပူဆွေးမှုတွေဆိုတာကလေအခုမိသားစုတွေကြည့်တားရှိတဲ့ပုဂ္ဂိုလ်တားအတွက်နည်းနည်းပူဆွေးနေရတာပဲတားအတွက်တော့ကဖြစ်နေရတယ် သမီးရှိတဲ့ပုဂ္ဂိုလ်ဟာသမီးအတွက်ဒုက္ခဖြစ်နေကြတာပဲသူအကြောင်းလေးတွေနဲ့သူဒုက္ခလေးတွေဖြစ်နေကြတယ်သူမိသားစုနဲ့သူဒီလိုပဲပစ္စည်းရှိတဲ့ပုဂ္ဂိုလ်ကလည်းပဲကိုယ်ပစ္စည်းကြောင့်ကြဖြစ်ပြီးတော့ဟောဒုက္ခတွေဖြစ်နေရတာပဲယာတုရှိတဲ့ပုဂ္ဂိုလ်တွေဆိုရင်လည်းပဲယာတုကြောင့်ဒုက္ခတွေဖြစ်နေကြတာပဲဒီပူဆွေးမှုဒုက္ခတွေဆိုတာကဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမကင်းကြဘူးတနည်းမဟုတ်တနည်းဒုက္ခတွေတော့ဖြစ်နေကြတာပဲ ဟာသူ့မှာတော့ဘာမှလည်းမရှိဘူးတွေ့တာစရာလည်းမရှိဘူးငဲ့ညာစရာလည်းမရှိဘူးဖြစ်နေတယ်ဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်လည်းမနေ့စာနေ့စာညစာစားဖို့အတွက်တောကလေးတော့မဖြစ်ဘူးလားဖြစ်နေရတာပဲသူဟာသားအတွက်ပူဇော်မရှိပါဘူးဇနီးလည်းမရှိလို့ဇနီးအတွက်လည်းပူဇော်မရှိပါဘူးသမီးမရှိလို့သမီးအတွက်ပူဇော်မရှိပါဘူးဆိုပေမဲ့ကိုယ့်အတွက်ကိုပြန်ပူနေကြရသေးတာပဲဒါတောကတွေပဲအဲ့ဒီလိုတောကတွေပစ္စည်းဝတ္ထုတွေကိုပစ္စည်းဆုံးရှုံးလို့ တောကတွေခုပစ္စည်းဝတ္ထုဆိုရင်လည်းပဲဘုန်းကြီးတို့ဒီနိုင်ငံမှာတော့ဒီပစ္စည်းဝတ္ထုတွေအဲခိုးတာပြူတာတွေမရှိဘူးလို့ထင်ပါတယ်ဟောရှိတယ်ဟုတ်ပြီကဲပစ္စည်းဝတ္ထုကလည်းပဲအိမ်သာပိတ်ထားခဲ့ရတာကိုကဒီမှာရောက်နေဘူးလို့တခါလေးဆိုရင်လည်းအိမ်အတွက်ကြောင်းသွားပြီးတော့မပူရဘူးလားပူနေရသေးတာပဲကိုနေရရဲ့လုံခြုံမှုကျွဲ ုန်းကြီးတို့မြန်မာနိုင်ငံမှာတော့တရားဝင်ပြီးတရားလေးနာတာတောင်မှပြန်ထွက်ရင်ဖဏကဆက်ပူနေရတာပူနေရတာဒါကြောင့်မို့များများကြီးပျက်စီးရင်များများကြီး ပူဆွေးရတယ်ဟုတ်တယ်မို့လားနည်းနည်းပျက်စီးရင်နည်းနည်းပူဆွေးတာပဲနည်းနည်းပျက်စီးရင်နည်းနည်းပူဆွေးတာများများကြီးပျက်စီးလို့ပူဆွေးတဲ့ပုံကိုယ်တွေဘုန်းကြီးတို့ကိုယ်တွေပုံကိုယ်တွေလည်းရှိပါတယ်မိလောင်သွားလို့ပျက်စီးတာတွေဩအခုဒီနောက်ပိုင်းမှာတော့စိုးစောကပြောတဲ့ရေရေကြောင့်လေကြောင့် ဒီမုံတိုင်းတန်တွေကြောင့်ပျက်စီးသွားတဲ့ဒုက္ခရောက်သွားတဲ့ပုဂ္ဂိုလ်တွေရဲ့ဒုက္ခဒုက္ခတွေဒုက္ခတွေအကုန်လုံးတွေ့ရပါအဲ့ဒီမတိုင်ခင်တုန်းကဘုန်းကြီးတို့ဟိုလွန်ခဲ့တဲ့အဲအချိန်တုန်းကပေါ့လေအဲ့ဒီအချိန်တုန်းကဘုန်းကြီးတို့မြန်မာနိုင်ငံကြီးမှာငွေကြေးတွေနဲ့စပ်ပြီးတော့လေဒါ88မတိုင်ခင်ပေါ့ငွေကြေးတွေနဲ့စပ်ပြီးတော့တရားမဝင်ကြီးညာတဲ့အချိန်တွေဘုန်းကြီးတို့မှတ်မိလိုက်သေးတယ်အဲ့ဒီမှာ အဲဒီလိုတရားမဝင်ကျင်ညာလိုက်တဲ့အချိန်မှာဘုန်းကြီးတို့ဒီတခါကြီးတယောက်ဆိုရင်သူ့ရဲ့ဒီငွေကြေးတွေကလည်းကြည့်ရတာအင်းကြီးချန်ကြီးရောင်းထားပုံရတယ်အဲဒီလိုရောင်းထားပြီးတော့ငွေတို့ပိုက်ထားတဲ့အချိန်မှာပဲဟိုကကျင်ညာလိုက်တဲ့အခါမှာခါရင်အားလုံးဟာသူ့ရဲ့ဘာတွေကသုံးမရတဲ့ပစ္စည်းတွေကိုဂျပန်စစ်ကူလိုဖြစ်သွားတယ်အဲဒီခံမှာတခါနဲ့နှလုံးထိခိုက်သွားပုံရတယ် အဲ့ဒီကြီးညာပြီးမကြခင်မှာပဲအိယာကိုမောတယ်ဆိုပြီးလဲပြီးတည်သွားတာဒါပစ္စည်းကြောင့်ပူဆွေးမှုတွေနည်းနည်းလေးဖြစ်တာလားလွန်လွန်ကဲကဲဖြစ်တာလားလွန်လွန်ကဲကဲဖြစ်သွားဟောနောက်တူနောက်တူကတော့ဘုန်းကြီးတို့တိတဲ့ပုဂ္ဂိုလ်ကတော့မုံရွာနယ်ဘက်ကအဲ့ဒီမုံရွာနယ်ဘက်ကတကားလေ तू ကလည်းသူ့အိမ်သူ့ခြံရောင်းပြီးတော့ရှားနေတာငွေတို့ပိုက်ပြီးရှားနေတဲ့အချိန်ပေါ့ နောက်ထပ်ဝယ်ဖို့ရအတွက်ရှားနေတာအဲ့ဒီရှားနေတဲ့အချိန်မှာပဲဟိုကကြီးညာလိုက်တာကြီးညာလိုက်တဲ့အချိန်မှာကို့မှာငွေတို့ကြီးကအလကားငွေတွေဖြစ်သွားပြီဂျပန်စက်ကူလိုဖြစ်သွားတော့ဘာမှသုံးမရတော့အဲ့ဒီမှာသူ့ရဲ့စိတ်တွေကဘလို့မှနှလုံးမသွင်းနိုင်တော့ဘဲနဲ့တခါရင်တွေ့တဲ့ပုဂ္ဂိုလ်ကို မြင်တဲ့အခါဟိုကဘုန်းကြီးတို့ကြီးညာတဲ့အခါမှာဟိုကြီးညာရတဲ့ပုဂ္ဂိုလ်ရဲ့နာမည်ပုံဘသူဆိုတာမပါဘူးလား ပါတယ်အဲဒီမှာအတွင်ရင်မှုဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီပါဠိကောင်းစဉ်ရဲ့အတွင်ရင်မှုဖြစ်တဲ့ပုဂ္ဂိုလ်ကပုံပသူဆိုတာရေးပကြင်ညာရတယ်အဲ့ဒီမှာအဲ့ဒီဒီပစ္စည်းတွေဆုံးရှုံးသွားတဲ့တက္ကကြီးကဘသူအတွေ့တွေ့မင်းဘသူမဟုတ်လားမေးတာအဲ့ဒီကြင်ညာတဲ့ပုဂ္ဂိုလ်ကိုနာမည်နဲ့လက်ညှိုးထိုးပြီးမေးတာမင်းဘသူမဟုတ်လားမင်းဘသူမဟုတ်လားတွေ့တဲ့ပုဂ္ဂိုလ်ဟာမဟုတ်ပါဘူးဗျာဆိုပြေးရတယ်မဟုတ်ပါဘူးဗျာဆိုထွက်ပြေးရတယ် ဟုတ်တယ်ဆိုရင် तू ဘာလို့မလဲမသိဘူးဟုတ်တယ်ဆိုရင် तू ဘာလို့မလဲမသိဘူးအဲ့လိုစိတ်တွေကိုကိုယ်စိတ်ကိုယ်တောင်မှဘလို့မှထိမ့်သိမ့်လို့မရနိုင်အောင်ယူတော်ပြီးတော့သွားတဲ့ပုဂ္ဂိုလ်မရှိဘူးလားအဲ့ဒါပူဆွေးမှုတွေလွန်လွန်ကဲကဲဖြစ်သွားတာဒါများများပျက်စီးရင်များများပူဆွေးတာပဲနည်းနည်းပျက်စီးရင်နည်းနည်းလေးပူဆွေးတာပဲဥမာအပြင်ဘုန်းကြီးတို့ဟိုရန်ကုန်မှာဆိုရင်တော့ဘုန်းကြီးကပြောပြတယ် ဩလို့တရားနာပြီးတော့ပြန်ပြီးတော့ပြင်မဲ့ထွက်တယ်ပြင်မဲ့ထွက်လို့ဖဏမတွေ့တာနဲ့ဟဲဘယ်ရောက်သွားပါလိမ့်ဆိုဟိုလူတင်ဒီလူတင်ဟိုလူကြည်တော့လိုက်ကြည့်ဒီလူကြည်တော့လိုက်ကြည့်အဲဒီမှာဘာမဟုတ်တဲ့ဖဏလေးလောက်ပျောက်သွားတာတောင်မှတခါတည်းနေမတိထိုင်မသာဟိုလူတင်ဒီလူတင်အဲ့လိုဖြစ်တာဒါကြောင့်မို့နည်းနည်းလေးပစ္စည်းရင်ကုပစ္စည်းဟာနည်းနည်းတော့ပူဆွေးမှုဖြစ်တာပဲလို့နောက်ပြီးတော့နံပါတ်3ကရောဂပြတနာဗပြတနာနဲ့ ကဲရောဂါပြဿနာဆိုတာ အနာယောဂါရတဲ့ပုဂ္ဂိုလ်ကို့မှာတည်နိုင်လောက်တဲ့ယောဂါမျိုးခုခေတ်မှာဆိုရင်ယောဂါတွေကအင်မတန်မှကြီးမားတဲ့ယောဂါတွေတချို့ဆိုရင်လပိုင်းလေးအတွင်းမှာပဲလပိုင်းလေးအတွင်းမှာပဲသူဟာဆုံးဖြတ်ခံရပြီအဲ့ဒီလိုနဲ့ယောဂါကြီးကြီးရပြီလို့ယောဂါဖြစ်ပြီလို့သိလိုက်တာနဲ့အဲ့ဒီပုဂ္ဂိုလ်ဟာစားလို့လည်းမဝင်တော့ အဲ့လိုရောပြောသေးလားမပြောတော့တိတိတန်တာပဲရက်ပိုင်းအတွင်းကိုလူဟာဆွဲချလိုက်တယ်လို့ခြုံချသွားတယ်အဲ့ဒါစိတ်တည်ဆင်းရဲတာလားမဆင်းရဲတာလားအဲ့ဒီမှာစိတ်တော့ကနေဖြစ်တာအဲ့ဒီမှာတော့ကနေဖြစ်ပြီးတော့မစမ်းနိုင်မအိတ်နိုင်နဲ့ငါရဲ့မြတ်နိုးတဲ့ငါမိသားစုငါချစ်တဲ့ငါမိသားစုနဲ့ငါခွဲခွာရတော့မှာပါလားတွေးမိတိုင်းပူဆွေးနေတယ် ငါပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေငါစွန့်ပစ်သွားရတော့မှာပါလားကိုမြန်နိုးတဲ့အရာဝတ္ထုတွေအားလုံးကိုငါစွန့်ပစ်ရတော့မှာပါလားဆိုပြီးတော့အဲ့ဒီမှာပူဆွေးမှုတွေဖြစ်တာပဲဒါကြောင့်မို့ရောဂပြဿနာအနာယောဂကြီးကြီးကျယ်ကျယ်ဖြစ်ပြီးဆိုရင်လည်းပဲပူဆွေးမှုတွေဖြစ်တာပဲအဲ့ဒီတော့မိတ်ဆွေတယောက်ကိုမကြမ်းမှလို့တငယ်ချင်းဖြစ်ဖြစ်မိတ်ဆွေတွေခင်မင်းရင်းနေတဲ့ပုဂ္ဂိုလ်တွေကသွားပြီးတော့လူနာမေးတယ်လေသွားပြီးတော့မေးတဲ့အခါသူစီသွားတွေ့တယ် သွားတွေ့တဲ့အခါမှာအနန္တလေးကပ်ပြီးတော့ဘယ်လိုလဲနေလူထိုင်လူသက်သာရလားဘယ်လိုကောင်းရလားလို့မေးကြည့်ပါလားမေးလိုက်တာပါဇက်ကမပြေဘူးမျက်ရည်တွေကတွေ့တွေ့တွေ့တွေ့ကြလာဒါပူဆွေးနေတာဟုတ်တယ်မလားအဲ့ဒီလိုပူဆွေးမှုတွေဖြစ်တာဒါကြောင့်မို့ရောဂပြဿနာအနာရောဂါရရင်လည်းပူဆွေးမှုဖြစ်တာနောက်တစ်ချက်တိလပြဿနာတိလပြဿနာဆိုတော့ဘုန်းကြီးအဲ့ဒီဟာတော့တော်တော် ရှာရမယ်ထင်တယ်သီလပစ္စည်းလို့ပူဆိုးတဲ့ပုဂ္ဂိုလ်တော့သိမတွေ့ဘူးလို့ထင်တာပဲသီလပစ္စည်းလို့သီလပစ္စည်းလို့အဲ့ဒါပူဆိုးတဲ့ပုဂ္ဂိုလ်တော့မတွေ့ဘူးလို့ထင်တာပဲဒါပေမဲ့လို့ဘုန်းကြီးမှာရှာရှာပါပါသိခါရှင်ဆရာလေးတစ်ပါးကိုဘုန်းကြီးတွေ့ဘူးပါတယ်အဲ့ဒီသိခါရှင်ဆရာလေးဟာသူ့သီလကိုသူအင်မတန်မြတ်နိုးပါတယ် သူဟာသီလကိုမြတ်နိုးလုံးလို့ကိုပဲသူလူဘဝကိုစွန့်လွတ်ပြီးတော့သီလရှင်ဝက်လာတာသီလရှင်ဝက်လာတဲ့အခါမှာလေတကယ်ကိုသီလကိုရိုးရိုးသေးသေးစောင့်ထိန်တဲ့သီလရှင်လေးပါသို့တော်မကြမ်းပါရှာအောင်မကြမ်းပါတဲ့အခါကလည်းကြာယောဂကုကဆရာဝန်နဲ့ကုရတဲ့အခါကျတော့ဆေးတွေတိုက်တဲ့အခါဆရာဝန်ကမှားတယ်ဆရာလေးဒီဆေးကနေ့လေဘယ်ချိန်ဘယ်ချိန်တောင်းရမယ်ဘယ်ချိန်ဘယ်ချိန်တောင်းရမယ်ညဘယ်ချိန်တောင်းရမယ်ပေါ့ တကယ်လို့ညာပိုင်းကိုတောက်ရင်ဆရာလေးအစာလေးနည်းနည်းခံတောက်နော်အစာမပါရင်အစာအိမ်ကိုသွားထိတတ်တယ်ဒါကြောင့်မို့အစာလေးစားပြီးမှတောက်ပြောထားခဲ့တယ်ဒါပေမဲ့ဒီဆရာလေးကမစားဘူးမစားဘူးဆေးတောက်ဆိုဆေးပဲတောက်တယ်မစားဘူးမစားတော့လူနာစောင့်ရှောက်တဲ့ပုဂ္ဂိုလ်တွေပြုစုတဲ့ပုဂ္ဂိုလ်တွေကဆရာကြီးလာတဲ့ခါကျတော့ပြောတာပေါ့ဆရာကြီး ဒီဆရာလေးကပြောလို့မရဘူးညဆေးတောက်တဲ့ကမှအစာမစားဘူးဘာညာညာပြောတာပေါ့အဲလိုပြောတဲ့အခါကလည်းကြတော့ဆရာဝန်ကြီးကနေပြောတယ်ဆရာလေးသိကျင်တာလားဆေးတောက်လို့ရှိရင်ဒီမှာအစာလေးခံတော့မတောက်ရင်ဆရာလေးကိုတခြားယောဂရနိုင်လိမ့်မယ်အစာအိမ်မှာထိခိုက်သွားလိမ့်မယ်ဘာညာပေါ့အဲ့ဒီမှာဆရာဝန်ကလည်းပဲနည်းနည်းလေးမမဲပြီးပြောတဲ့သဘောရှိပုံရတယ်အဲ့ဒီမှာဆရာလေးကမျက်ရည်တွေလည်းကျလာပြီးတော့ဗာပြောလဲလို့ဆိုအဲ့ဒီဆရာလေးက အသက်တာတည်ခြင်းတည်ပါစေတဲ့သူတိလကိုတော့အပြတ်မခံနိုင်ဘူးတဲ့သူတိဒီလိုတိလရှင်ဝက်လာတာဟာဒီတိလကိုမြန်နိုးလုံးလို့သူဝက်လာတာအဲရမှုဒီတိလကိုမြန်နိုးတဲ့အတွက်ကြောင့်မို့သူ့အသက်ဒီယောဂါကြောင့်ဒီဆေးမတော့ရလို့တည်မယ်ဆိုရင်လည်းတည်ပါစေတော့ဆိုပြီးတော့တိလကိုမိမိအသက်တဲ့ပူချစ်မြတ်နိုးသွားတဲ့တိလရှင်လေးတစ်ပါးကိုတော့ဘုန်းကြီးတွေ့ဘူးပါတယ်ဒါတိလကိုတကယ်မြန်နိုးတဲ့ပုဂ္ဂိုလ်ဟာ အကြောင်းတစ်မျိုးမျိုးကြောင့်ကိုယ်တည်လာပျက်စီးရမယ်ဆိုရင်ပူဆွေးမှုတွေရောမဖြစ်ဘူးလားဗျာဖြစ်ပါတယ်တကယ်မြန်နိုးတဲ့ပုဂ္ဂိုလ်ကဖြစ်ပါတယ်တကယ်ကိုယ်တည်လာကိုအဆုံးထိမခံတဲ့ပုဂ္ဂိုလ်ကဖြစ်ပါတယ်ဒါပေမဲ့လို့အခုဘုန်းကြီးတို့ခစ်တွေလေပြောင်းသွားသလားမသိဘူးခစ်တွေလေပြောင်းသွားသလားမသိဘူးသီလကိုဘယ်သူမှသိရိုးသေးသေးလောက်တာမတွေ့ဘူးမြန်မာနိုင်ငံမှာလည်းဒီတိုင်းပဲ မြန်မာနိုင်ငံမှာလည်းဘုန်းကြီးတို့လူငယ်လူရွယ်ပြိုင်ပိုင်းဆိုင်ရာတွေကိုဘုန်းကြီးတို့အထူးတတိပေးပြီးပြောရတယ်ဒီစေတန်းနေဇာမွဲဖြစ်ပြီးတဲ့အချိန်မှာဆိုရင်ဘုန်းကြီးစီမှာကျောင်းသူကျောင်းသားတွေ3-400လောက်ဝင်ပါတယ်3-400ဆိုတာဆယ်ရက်ကလေးတွေမဟုတ်ပါဘူးဒီဆယ်ရက်တတုပ်ဝင်လိုက်တယ်3-400ဒီဆယ်ရက်ပြည့်လို့ဒီကလေးတွေပြန်သွားရင်နောက်တတုပ်အဲ့ဒီလိုစေတန်းဖြည့်ထားတဲ့ကျောင်းသူကျောင်းသားတွေလား အဲ့ဒီလိုကိုနှစ်သုတ်သုံးသုတ်လောက်ဘုန်းကြီးစီမှာဝင်ကြတော့ဒီကလေးတွေကိုဒီသီလနဲ့ဆက်ပြီးတော့ရိုးရိုးသေးသေးထိမ့်ဖို့ပြောပြပါတယ်ဒါပေမဲ့လို့တချို့ပုဂ္ဂိုလ်များကြတော့ထုတ်ပိုးမှုတွေကလွယ်ကူတယ်လေအားလုံးကထုတ်ပိုးတွေရလွယ်ကူတော့မိဘတွေကလည်းပဲတချို့ရိတ်တာကိုရောက်စေခြင်းလို့သားသမီးကိုချော့မော့ပို့ရတာဆိုတော့အဲ့ဒီရိတ်ခါတွေကလည်းအပြည့်စုံပို့ပေးနေပုံရတယ် အဲ့လိုအပြည့်စုံပို့ပေးနေတော့လွယ်လွယ်ကူကူဆိုတော့အဲ့ဒီမှာသီလတွေကဝိကာလဘောဓနာသိက္ခာပုဒ်တွေကပျက်စီးကုန်ကြတယ်။ဒါကြောင့်ခေတ်ကပြောင်းသွားတဲ့အခါကလည်းကြတော့သီလကိုမယူသေးကြဘူး။တကယ်တမ်းကြတော့တရားရှုပွားအထုတ်တဲ့ပုဂ္ဂိုလ်ဟာသီလမှမစင်ကြယ်ရင်တမာတိဖြစ်ကိုမဖြစ်ဘူး။ဘလောက်ထိုင်ထိုင်တစ်နေ့လုံးထိုင်ထိုင်24နာရီလုံးထိုင်ထိုင်ထိုင်ရင်တော့ထိုင်တမာတိကိုမဖြစ်ဘူး။ ဘာကြောင့်လဲတီလပြည့်နေလို့တီလမပြည့်စုံလို့တီလပြည့်စုံမှစိတ်တည်ငြိမ်မှုတမာတိဖြစ်တယ်တမာတိဖြစ်မှယုံနာဖြစ်ဖြစ်သိတဲ့ဝိပဿနာဉာဏ်ဖြစ်တယ်ဒီဝိပဿနာဉာဏ်ဤပြည့်စုံအားကောင်းမှမဉဏ်ဘုံဉဏ်နိဗ္ဗာန်ဆိုတာမျက်မှောက်ပြုနိုင်တယ်ဒါကြောင့်နိဗ္ဗာန်မျက်မှောက်ပြုဖို့အတွက်အရေးကြီးဆုံးဟာတီလပါအရေးကြီးဆုံးဟာဘာပါလဲတီလပါ ဒါကြောင့်ဒီသီလပြဿနာနဲ့သီလပစ္စည်းရင်လည်းပဲအကြောင်းတစ်မျိုးမျိုးကြောင့်ပေါ့ကိုကသီလကိုဒီလောက်မြန်နိုးတယ်မြတ်မြတ်နိုးနိုးဆောင်ထိနေပါလျက်ကဲနဲ့အကြောင်းတစ်မျိုးမျိုးကြောင့်သို့မဟုတ်မေ့ပြီးတော့ဖြစ်စီစာမီတောင်းမိလို့ပဲဖြစ်စီတခြားတခြားအပြုမှုပြုမိလို့ပဲဖြစ်စီသီလညှို့သွားတယ်သီလလေးခြောက်သွားတယ်ကြောင်သွားတယ်ညှိုးနှမ်းသွားတယ်ဆိုရင်ကိုပဲစိတ်ထဲမှာမကောင်းဖြစ်ပြီးတော့ဒုက္ခတွေဖြစ်တတ်ပါတယ် နောက်တကဒိဋ္ဌိပြဒနာတဲ့ဗာပြဒနာလေဒိဋ္ဌိပြဒနာဆိုတာအယူပစ္စည်းတာအယူပစ္စည်းတယ်ဆိုတာတမ္မာဒိဋ္ဌိဆိုတယ်အယူကောင်းအယူမှန်ဘုရားတရားတန်ခါယရဏသုံးပါးကိုကြီးညိုကိုယ်ွယ်စိကံနေရာကနေပြီးတော့မိမိရဲ့ကြီးညိုဆွေးကံစိကံမှုကိုပယ်ဖြတ်ပြီးတော့အခြားအခြားအယူဝါဒကိုမိမိပြောင်းလဲယူသွားပြီဆိုရင်အဲ့ဒါ ဒိဋ္ဌိပြဒနာအယူပျက်စီးသွားဘာပျက်စီးသွားတာလဲအေးမိမိရဲ့တမ္မာဒိဋ္ဌိဆိုတဲ့အမြင့်အတိမြင့်မှန်ကန်မှုဆိုတဲ့တမ္မာဒိဋ္ဌိအယူကောင်းအယူမှန်ကနေပြီးတော့မိစ္ဆာဒိဋ္ဌိဆိုတဲ့တခြားတစ်ပါးသောအယူကိုယူသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒိဋ္ဌိအယူပျက်စီးသွားပြီတကယ်တမ်းဒီမြေယုဖလာတမ္မာလောက်ဆိုရင်တော့ဒီပျက်စီးသွားတာကိုဘာမှပူဆွေးစရာမရှိပါဘူးပူဆွေးတဲ့ပုဂ္ဂိုလ်လည်းမရှိပါဘူး တကယ်ကိုယ့်ရဲ့အယူဝါဒကိုပိုးပွားမိဘအစဉ်အလာတိုင်းကိုဟာလည်းတကယ်ကိုမျက်မျက်နုံနုံကိုယ်ွယ်စိတ်ကရင်းကအင်းအောင်ရေးကြောင်ဖြစ်စေသို့မဟုတ်စီးပွားရေးကြောင်ဖြစ်စေသို့မဟုတ်ယာရုကြောင်ဖြစ်စေအကြောင်းတစ်မျိုးမျိုးကြောင့်မိမိအယူကိုစွန့်လွှတ်ရတော့မယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်မှာပူဆွေးမှုတွေမဖြစ်ဘူးလားဖြစ်တယ် တကယ်ကိုပူဆွေးပြီးတော့မစားနိုင်မအိတ်နိုင်ဖြစ်နေတဲ့ပုံကိုယ်တွေတွေ့ဘူးတယ်။ဒါကြောင့်မို့အဲ့ဒီဒိဋ္ဌိပြဒနာအယူပစ္စည်းရင်လည်းပဲအဲ့ဒီပုံကိုယ်ပူဆွေးမှုတွေဖြစ်တာပဲ။အဲ့တော့ဒီပြဒနာတရား၅ပါးတွေကဘယ်ပြဒနာနဲ့ပဲကြုံကြုံပေါ့။တဘာဘာနဲ့ကြုံပြီဆိုရင်ကတော့အဲ့ဒီပုံကဒီပူဆွေးမှုဆိုတဲ့တောကဖြစ်တာပဲ။အဲ့ဒီတောကနဲ့စပ်ပြီးတော့ဘုန်းကြီးတို့ တကယ်တမ်းဒီတတိပဌံတရားကိုကျင့်ကြံပွားများအားထုတ်လို့အဲ့ဒီပူဆွေးမှုတွေလုံးဝလွန်မြောက်သွားပါတယ်ဆိုတဲ့အမျိုးသမီးတရားကိုဘုန်းကြီးကိုယ်တိုင် တရားပေးတရားပြခဲ့ပူပါတယ်။ဒါမြောင်မြောင်စွာတဲ့ကဘုန်းကြီးကိုယ်တိုင် တွေ့ပြီးတော့တေချံမင်းလို့သူကိုယ်တိုင်ဖြေပြတာလေးရှိပါတယ်။ဒါဘုန်းကြီးမာစီသာသနာရိပ်တာမှာတရားပြနေတဲ့အချိန်တုန်းကပါ။ အဲ့ဒီမျိုးသမီးရဲ့အသက်အရွယ်ဟာ40ဝန်းကျင်တွဲပဲရှိပါသေးတယ်။သူ့ရဲ့သမီးလေးဟာလည်းပဲ15နှစ်ကျော်16နှစ်10တန်းဖြည့်ထားတဲ့ကလေးပါ။အဲ့ဒီသမီးလေးကတငယ်ချင်းနေအဲ့ဒီမှာတငယ်ချင်းနေနဲ့ဘုန်းကြီးတို့စာမွေးတွေ10တန်းနေဖြည့်ပြီးတဲ့အချိန်မှာမဟာစီသာသနာရိပ်တံတရားဝင်ကြမယ်။ဘုန်းကြီးမဟာစီသာသနာရိပ်တံမှာတရားပြနေစဉ်ခါကလာတော့ အဲဒီလိုကြောင်းပိတ်ရာဒီမှာဆိုရင်တရားနာဝင်တဲ့ပုဂ္ဂိုလ်တွေအများကြီးပဲတရားနာပြီးအထုတ်ကြတဲ့လူငယ်လူရွယ်ကျောင်းသူလေးတွေအများကြီးပဲကျောင်းသားတွေအများကြီးပဲဒါပေမဲ့ဝင်တဲ့ခံမှာ9ရက်10ရက်မဟုတ်ဘူးနော်လမ်းနဲ့ချီဝင်တာအဲ့ဒီအချိန်တုန်းကလည်းပဲလမ်းနဲ့ချီပြီးတော့အချိန်တွေကပိတ်ပေးထားတာဆိုတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေဆိုရင်လည်းပဲဒီတိုင်းပဲလေတက္ကသိုလ်ဗုဒ္ဓဘာသာအသင်းကနေပြီးတော့နှိုးဆော်တာလေးတွေရှိတယ်လေဟို တတိပဋ္ဌာန်ဝိပဿနာတရားမှာအာမထုတ်ရင်တင့်ဘဝမပြည့်စုံသေးဆိုတဲ့ခေါင်းစဉ်လေးနဲ့လှုံ့ဆော်တာနိအဲဒီလိုလှုံ့ဆော်လိုက်တဲ့အခါကျတော့မှအကြောင်းသူအကြောင်းသားတွေတရားဝင်လိုက်ကြတာအဲဒီတော့အများကြီးပဲအဲ့ဒီမှာတရားဝင်ကြပြီးတော့ဘုန်းကြီးနဲ့တရားတွေအထုတ်ကြတယ်အဲ့ဒီချိန်တုန်းကလည်းဘုန်းကြီးကပြင်းပြင်းထန်ထန်စီကံတင်းတင်းကြပ်ကြပ်နဲ့ကန်ပြီးတော့တရားပြပေးတာဆိုတော့အဲ့ဒီတုန်းကအထုတ်သွားတဲ့ပုဂ္ဂိုလ်တွေဘုန်းကြီးဟိုးလွန်ခဲ့တဲ့2000ခွန်ဒီကိုရောက်တုန်းက အဲ့ဒီတုန်းကသူเจ้าသူဘဝနဲ့တရားဝင်ခဲ့တယ်တရားတွေကြူးကြူးဆန်းဆန်းအားထုတ်ခဲ့တယ်နောက်အင်းအောင်ရတာကြပြီးတော့ဒီနိုင်ငံကို ရောက်သွားတယ်အကြောင်းအလျော်စွာမြန်မာနိုင်ငံကို ပြန်မလာဖြစ်ဘူးပြန်မရောက်ဖြစ်ဘူးအဲ့ဒီလိုနဲ့ဩဘုန်းကြီးနဲ့လည်းတွေ့ဖို့ဆိုတာမရှိတော့ဘူးလို့ပဲဒီလိုသတ်မှတ်ထားတယ်ယုံကြည်ထားတယ်တဲ့အဲ့ဒီမှာဘုန်းကြီးဒီအမေရိကန်နိုင်ငံကိုရောက်လာတဲ့ခါကလာကြတော့ရွှေမြဝံဆရာတော်ဒီမှာတရားစခန်းဖွင့်မယ်တရားစခန်းဖွင့်မယ်ဆိုတော့ အဲ့ဒီမှာရှင်မင်းဝန်ဆရာတော်ဆိုတာသူတို့မသိဘူးပေါ့သူတို့သိတာကဥသောပနာပဲသိတယ်အဲ့ဒီတုန်းကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဘွဲတော်ကလည်းဥသောပနာဘုန်းကြီးကလည်းဥသောပနာပြီးတော့ဒီဥသောပနာဆိုတဲ့ဘွဲကိုသူတို့သိတယ်သူတို့ကမ္မထံပေးခဲ့တဲ့ဆရာသမားအဖြစ်နဲ့သိတယ်အဲ့ဒီခါမှာဒီထေရဝါဒဓမ္မအသင်းကနေပြီးတော့တရားပွဲကြီးညာတဲ့ခါမှာဘုန်းကြီးပုံလေးနဲ့ပန်သွားတယ် အဲ့ဒီပါသွားတဲ့အခါကျတော့မှအဲ့ဒီရုံးကဘုန်းကြီးစီမှာသူเจ้าသူဘုံကတက္ကသိုလ်เจ้าသူဘုံကတရားထုတ်ခဲ့တဲ့ဒကမကအဲ့ဒီမှာဟာတန်ကရုဆရာတော်ပဲဆိုပြီးတော့အဲ့ဒီမှာဘုန်းကြီးနဲ့လာပြီးတော့တရားစခန်းဝင်ပါလေတရားစခန်းဝင်တဲ့အချိန်မှလည်းပဲသူ့သမီးလေးတွေသူ့ဟိုတုန်းကတက္ကသိုလ်เจ้าသူဘုံကအရွယ်ပေါ့အခုသူ့သမီးလေးတွေကလည်းတက္ကသိုလ်เจ้าသူလေးတွေဒီမှာဖြစ်နေပြီအဲ့ဒီเจ้าသူဘုံကအရွယ်မှာ ဖြစ်တော့အဲ့ဒီမှာသမီးလေးတွေခေါ်လာပြီးတော့ဘုန်းကြီးနန်းလာအပ်တယ်အဲ့တော့တပည့်တော် သမီးလေးတွေကိုလည်းတပည့်တော်တို့ကဆုံးမတယ်လို့ဆရာတော်ဆုံးမပေးပါတပည့်တော်သမီးလေးတွေကိုလည်းပဲတပည့်တော်လိုပဲတရားလေးတွေသိအောင်မြင်အောင်ဆရာတော်သင်ကြားပေးပါဆိုပြီးတော့ဘုန်းကြီးကိုလာအပ်တယ်နောက်တူကတော့ဒီမှာအဲ့လိုပဲသားလေးတယောက်သမီးလေးတယောက်ရသားလေးတယောက်သမီးလေးတယောက်ရအခါကျတော့သမီးလေးအရွယ်ရောက်တယ်အရွယ်ရောက်လာတဲ့အခါမှာသူက သမီးကိုပြောလို့ဆိုလို့မရလို့ ਨੇ တူပါတယ်သူကလက်ပါသွားတယ်ထင်ပါရဲ့အဲ့ဒီမှာသမီးကနေပြီးတော့တိုင်လိုက်တဲ့အခါကျတော့အမေကအချုပ်ခံလိုက်ရတယ်နှစ်လအဲ့ဒီမှာနှစ်လအချုပ်ခံလိုက်ရတဲ့အခါကလည်းကျတော့သူနောင်တရရအဲ့ဒီမှာနောင်တရပြီးတော့မြန်မာနိုင်ငံပြန်ရောက်တဲ့အခါအလေးပတ်ရောက်ဒီသမီးလေးတွေသားလေးနဲ့ခေါ်လာတယ် ခေါ်လာပြီးတော့မြန်မာနိုင်ငံရောက်တော့မဟာစီသာသနာရိပ်သာကြီးကိုသွားပြီးတော့ဥသောပနာရောရှိသေးလားဥသောပနာပဲမလဲဒီဥသောပနာလိုက်ရှာအဲဒီမှာဥသောပနာလိုက်ရှာဥသောပနာမသိဘူးဟိုနောက်ရောက်တဲ့ပုဂ္ဂိုလ်တွေပဲသိမလဲဥသောပနာမသိဘူးနောက်ကြတော့မှတခြားယောဂီဟောင်းညီတွေသွားတွေ့တဲ့အခါကျတော့မှအော်ဥသောပနာဆရာတော်ကဟိုမှာရွှေမင်းဝန်မှာရောက်နေတယ်အဲဒီမှာရွှေမင်းဝန်ရိပ်သာဒီကနေပြီးသွားလိုက်ရင်မဝေးဘူးဆိုပြီးညှို့လိုက်တော့မှရောက်လာတဲ့သားလေးတွေသမီးလေးတွေဆွဲလို့ ရောက်လာပြီးတော့ငိုလဲငိုတယ်ငိုပြီးတော့သူ့သားလေးနဲ့သမီးလေးကိုသူ့လိုဆုံးမပေးပါဦးဗုဒ္ဓရဲ့အဆုံးအမတွေပေးပါဦးဆိုပြီးဒီလိုဒီလိုဖြစ်ခဲ့ပါတယ်ဆိုတော့သူကအဲ့ဒါတွေကြောက်ပြပြီးတော့သူ့တုန်းကလိုပဲဆရာတော်မညာမတာဆုံးမပေးပါလို့သူကသူ့သားနဲ့သူ့သမီးကိုအပ်တယ်ငါဘယ်လိုဆုံးမမှာလဲနင်သားသမီးရတယ်ငါပြောတဲ့စကားနားမလဲဘူးသူတို့ပြောတာလည်းငါလည်းနားမလဲဘူးအဲ့ဒါဘယ်လိုလို့ဆုံးမကြမလဲလို့အဲ့ဒါဟာနင့်အပြစ်ပဲလို့ဘုန်းကြီးကပုံလိုက်တယ် နင်းပြစ်ပဲနင်းကိုယ့်ရဲ့ဘာသာတရားကိုနင်းကိုယ်တိုင်မေ့ပြောင်နေလို့ဒီလိုဖြစ်သွားတာမဟုတ်ဘူးဗျာတဲ့ဟိုနိုင်ငံရောက်တဲ့အခါအချိန်နဲ့အပြည့်အလုံးလုံးနေရတော့ဒီသားသမီးတွေမကြည့်နိုင်ဘူးဗျာတဲ့သူကလည်းပြောပါတယ်အခုတော့သူ့ဒီလိုလိုဖြစ်ရတယ်ဗောသူ့ကိုတိုင်လို့အခုနှစ်လအချုပ်ခံရရတယ်တဲ့နှစ်လတည်းမဟုတ်ဘူးကဲနင်းနှစ်တန်လည်းပေးခံရသေးတယ်ဆိုလားအဲ့ဒီမိသားစုရှိတဲ့နေရာနန်းတောင်မကတ်ရဘူးလို့ဆိုပါတယ် အဲ့ဒီတော့ဘာပဲဖြစ်ဖြစ်သားရှိတဲ့ပုဂ္ဂိုလ်ကသားအတွက်သမီးရှိတဲ့ပုဂ္ဂိုလ်ကသမီးအတွက်ဒီနိုင်ငံမှာရောက်ကြတဲ့ပုဂ္ဂိုလ်တွေဟာလည်းပဲအာလုံးပစ္စည်းဝတ္ထုတွေနဲ့နေရထိုင်ရစားရတောက်ရအာလုံးပြည့်စုံကြပြီမဲ့လို့လည်းပဲသားရှိတဲ့ပုဂ္ဂိုလ်ကသားအတွက်တော့ကြောင်းကြနေမှာပဲသမီးရှိတဲ့ပုဂ္ဂိုလ်ကလည်းသမီးအတွက်တော့ကြောင်းကြနေမှာပဲအဲဒါပစ္စည်းရှိတဲ့ပုဂ္ဂိုလ်တွေလည်းပစ္စည်းအတွက်ဆိုတာလို့အဲ့ဒီလိုကြောင်းကြမှုလေးတွေပူပယ်မှုလေးတွေဖြစ်အခုအဲ့ဒီအမျိုးသမီးက သူတရားလာဝင်တယ်တရားလာဝင်တဲ့အချိန်မှာအဲ့ဒီနေ့ကစပြီးတော့ဒီလိုရှေ့မှာဘုန်းကြီးကဓမ္မယုံကြီးထဲမှာဖန်ရင်ဓမ္မယုံကြီးဆိုတာအလုံးမာဇိဟိတရောက်ဖူးတဲ့ပုဂ္ဂိုလ်သိပါမယ်။တချိန်ကတိပိဋကဆရာတော်ကြီးတွေဘုန်းကြီးတို့မင်းကွန်တိပိဋကဆရာတော်ကြီးဆိုရင်လေဒီဖန်ရင်ဓမ္မယုံထဲမှာပဲပိဋကသုံးပုံကအလုံးပြန်ဆိုသွားတာပါ။အဲ့ဒီဖန်ရင်ဓမ္မယုံကြီးထဲမှာတရားအထုကြဘုန်းကြီးကရှေ့ပိုင်းကနေပြီးတော့ ယောဂီတွေတရားမေ့တရားစစ်အဲ့ဒီလိုဆိုတော့လှမ်းကြည့်လိုက်ရင်ဒီယောဂီမျက်ရည်ကျနေတာမြင်နေတာပဲအချိန်တိုင်းအချိန်တိုင်းထိုင်ပြီးတော့ရှုမှတ်နေတဲ့အချိန်တိုင်းမျက်ရည်ကျနေတယ်ဈဉ္ညာလျှောက်တဲ့အချိန်မှလည်းပဲသူမျက်ရည်ကျနေတယ်အဲ့ဒီလိုဆိုတော့ဘုန်းကြီးတရားတွေမေးမြန်းလျှောက်ထားတဲ့အခါတရားဆွေးနွေးတဲ့အခါကျတော့ဘုန်းကြီးတို့တရားနဲ့စတဲ့စကားကိုပဲပြောပါတယ်တခြားစကားကိုမပြောပါဘူးတရားမေးတဲ့အခါ အဲ့လိုဆိုတော့ဘုန်းကြီးတရားနဲ့စပ်ပြီးတော့မေးတယ်ဝမ်းနေတဲ့စိတ်ဖြစ်ရင်အဲ့ဒီဝမ်းနေစိတ်ကိုရှုပါစိတ်တဏှုပဒနာအနေနဲ့စိတ်လေးကိုပြန်ရှုပါငိုခြင်းစိတ်ဖြစ်ရင်ငိုခြင်းစိတ်ကိုရှုပါတဦးတယောက်ကိုတတိယခဲ့ရင်တတိယတာလေးရှုပါသူအကြောင်းကိုမသိဘူးလေကိုသိတာကတော့တခုခုသူဖြစ်နေလို့ငိုတာပဲလေအဲ့တော့တတိယရင်တတိယတဲ့စိတ်လေးကိုရှုပါငိုခြင်းရင်ငိုခြင်းနဲ့ဝမ်းနေရင်ဝမ်းနေတဲ့ရှုပါဒါပဲဘုန်းကြီးရှုခိုင်းပါလေ နောက်ပြီးတော့ထိုင်ရင်လည်းအမှတ်တတိမလွတ်စေနဲ့ရရင်လည်းအမှတ်တတိမလွတ်စေနဲ့သွားရင်လည်းအမှတ်တတိမလွတ်စေနဲ့ဘယ်နေရာမှာဖြစ်ဖြစ်စမ်းရတောက်ရမှာစပြီးတော့တတိမလွတ်စေနဲ့ဆိုပြီးတော့အထူးတတိပေးပြီးတော့အထုစေပါဒီယောဂီကလည်းပဲညွန်ကြားတဲ့အတိုင်းကိုပဲတသွေမတိန်လိုက်တာလေလုံးဝစကားမပြောဘူးတကယ်ကိုဝစီပိတ်နှုတ်ပိတ်နေတယ်သူကဘသူနဲ့မှစကားမပြောဘူးဘုန်းကြီးတို့ဒီမှာယောဂီပုဂ္ဂိုလ်များကို မျက်စိကွယ်သူပုံစံယူနည်းတူကျင့်ရမည်ဆိုတဲ့ဒီမှာစီကံချက်လေးရှိပါနားထိုင်ပင်သူပုံစံယူနည်းတူကျင့်ရစွန့်အပ်သောသူပုံစံယူနည်းတူကျင့်ရမည်လှုပ်ရှားမှုရာလူမမာတူစွာကျင့်ရမည်ဒါဘုန်းကြီးတို့ရဲ့လက်ကံဖြစ်ပါတယ်အားလုံးယောဂီတွေကိုဒီအချက်၄ချက်နဲ့လိုက်နာပြီးအထုဖို့ဆိုတာအမြဲတမ်းညွှန်ကြားထားပါအဲ့ဒီလိုဆိုတော့ဒီယောဂီကမကြားသလိုနေလိုက်တယ်စကားမပြောတတ်သလိုပဲနေလိုက်တယ် သူ့အမှတ်တရားပဲသူအာယုဆိုင်ပြီးရှုမှတ်တယ်ထိုင်ရင်လည်းရှုမှတ်တယ်ရရင်လည်းရှုမှတ်တယ်သွားရင်လည်းရှုမှတ်တယ်အဲ့ဒီလိုနဲ့ကြိုးစားပြီးရှုမှတ်လိုက်တာ तू သုံးဘတ်ကြော်ကြော်လောက်ကြတော့သူ့မျက်ရည်တွေတိမ့်သွားတယ်လုံးဝသူမျက်ရည်ကြတာမတွေ့တော့သုံးဘတ်ကြော်လောက်ကြတော့လုံးဝမျက်ရည်မကြတော့အဲ့ဒီမှာတရားရှုမှတ်တဲ့အခါမှာလည်းပဲတကယ်ကိုအသေးစိတ်အမူအရာလေးတွေကိုရှုမှတ်တယ်စွမ်းစားတဲ့နေရာဟိတေတိမှာစွမ်းစားပါတယ် ုန်းကြီးကလည်းဟိတ္တိမှာတာဝန်ကျတဲ့အခါမှာတာဝန်ကျပါအထက်စွမ်းစားချောင်းကြီးမှာတာဝန်ကျတဲ့အခါကျပါတယ်မာစီတာသနာရိပ်တာကြီးမှာစွမ်းစားချောင်း၃ချောင်းရှိပါတယ်အဲဒီလို၃ချောင်းရှိတဲ့အခါကလည်းကြတော့ဘုန်းကြီးတို့ယောဂီများအများဆုံးရှိတဲ့နေရာတွေကိုဘုန်းကြီးများတာဝန်ရှိတဲ့အတွက်ယောဂူယောဂီကိုစောင့်ရှောက်တဲ့နေရာဖြင့်ယောဂီစွမ်းစားတဲ့နေရာကိုဒီတပတ်မှာဟိတ္တိမှာသွားပြီးတော့၂ရက်လောက်စွမ်းစားတာရှိတယ်၃ရက်လောက်စွမ်းစားတာရှိတယ် ထေဆွမ်းစားကြောင့်မှ၃၄ရက်ဆွမ်းစားတာရှိတယ်ဒီလိုဆွမ်းစားရပါအဲ့ဒီလိုဆိုတော့ကိုယောဂီကိုလေ့လာကြည့်တယ်ဆွမ်းစားတဲ့အခါမှာလည်းပဲတတိမလွတ်တာကိုတွေ့ရဒါနဲ့အဆောင်မတာဝန်ရှိတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့အဆောင်စောင့်ရှောက်တဲ့တာဝန်ခံဆိုတာထားရပါတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာအဲ့ဒီတာဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကိုခေါ်ပြီးတော့ဒီဆောင်ဒီအခန်းဘုန်းကြီးရဲ့ဒီ စာအုပ်ထဲမှာမှတ်တမ်းယောဂီမှတ်တမ်းစာအုပ်ထဲမှာဘယ်ဆောင်မှနေတယ်ဘယ်ခန်းမှနေတယ်ဘယ်ရက်ကဝင်တယ်ဆိုတာအကုန်လုံးဒါပါပြီးသားလိပ်စာအပြည့်စုံအဲ့တော့ဘယ်ဆောင်ဘယ်ခန်းမှဆိုတာဦးဘုန်းကြီးကအတိအကျပြောပြီးတော့အဲ့ဒီယောဂီစီမှာဧည့်သည်လာသလားစောင့်ကြည့်ပေးပါတို့ရေချိုးတဲ့အခါသူ့အဆောင်သူ့ခန်းထဲနေတဲ့အခါမှာသူဘယ်လိုနေသလဲစောင့်ကြည့်ပေးပါအဲ့ဒီကတာဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးကအဆောင်မှာဆိုတော့ဘုန်းကြီးတို့မကြည့်နိုင်တော့ အဲ့ဒီမှာစောင့်ကြည့်ခံရတယ်အဲ့ဒီဆောင်ကတန်အောင်ခံဖြစ်တဲ့ပုဂ္ဂိုလ်ကသူ့စီမှာတဲ့တယောက်မှမလာဘူးအဲ့မလာတော့စကားပြောစရာမရှိဘူးပေါ့နောက်တကသူ့ရဲ့အခန်းထဲမှာ နေတဲ့ခါရောဘာလုပ်နေလဲမှတ်နေတယ်ရေချိုးတဲ့ခါရောလိလာကြည့်လားရေချိုးတဲ့ခါမှလည်းမှတ်နေပဲရေချိုးတယ်ဟိုစားလဲတော့လည်းမှတ်နေပဲဟုတ်ပြီအဲ့လိုဆိုတော့သူ့မှာ အမှတ်တတိချင်းဆက်နေတယ်ဘာချင်းဆက်နေတာ ਨੇ တတိချင်းဆက်နေတဲ့အတွက်ကြောင့်မို့စိတ်တည်ငြိမ်မှုတမာရီချင်းရောမဆက်ဘူးလားအဲ့ဒီဆက်တဲ့တမာရီကအာသေးမလားအာကောင်းမလားတကယ်အာကောင်းတဲ့တမာရီဖြစ်သွားအဲ့ဒီအာကောင်းတဲ့တမာရီကရှုတိုင်းရှုတိုင်းမှာယုံနာဖြစ်ပျက်တွေကိုအားလုံးသဘောပေါက်နေတယ်အဲ့လိုအမှတ်တွေမြဲတော့ဘာမှသူ့မှာဈာကိလေသာဆိုတာဝင်ခွင့်မရှိတော့ဈာစိတ်တခြားစိတ်ဆိုတာဘာမှမရှိတော့ရှုမှတ်စိတ်ကြီးတွေစင်ကြင်းနေတယ်စိတ်ဓာဝိတ္တုတွေဖြစ်နေတယ် အဲ့ဒီမှာစိတ်တဝိတ္တုတိဖြစ်နေတဲ့အခါကျတော့ तू မျက်ရည်တွေဘာကြောင့်သိမ့်နိုင်သွားလဲဆိုတော့အဲ့ဒီမှာ तू တတိယနေတဲ့ပုဂ္ဂိုလ်ကလုံးဝသတိမရတော့တွေးလို့တောင်မှသတိမရတော့အဲ့ဒီလောက်ထိအောင် तू တရားအာယုန်ထဲမှာဆွေးမြဲနေတယ်မဆိတ်ကအဲ့လောက်ဆွေးမြဲနေတဲ့အခါထိုင်နေမဆိတ်ရက်လည်းမဆိတ်သွားလည်းမဆိတ်စားလည်းမဆိတ်အိတ်လည်းမဆိတ်ရေချိုးလည်းမဆိတ်ဝတ်စားလည်းလည်းမဆိတ်တကားဖွင့်တကားပိတ်ကစပြီးတော့မဆိတ်နဲ့အဲ့ဒီလောက်မြဲနေတဲ့အခါကျတော့သူ့ကိုဘုန်းကြီးတို့က ဒါဘုန်းကြီးတို့ရိတ်တာမှာတရားတကယ်တမ်းကြွကြွဆာဆာအားထုတ်နေပြီဆိုတဲ့ပုဂ္ဂိုလ်ကိုသူရှုမှတ်မှုမြဲမမြဲကိုသိကျင်ရင်ဘာလို့ ਆ လဲဆိုရင်အဲ့ဒီယောဂီကိုအတားလေးသူနန်းကနေဖြတ်သွားပြီးတော့နာမည်ကိုခေါ်ကြည့်ရတယ်နာမည်ခေါ်ကြည့်လိုက်လို့အဲ့ဒီပုဂ္ဂိုလ်ကပြုံးစုအရှင်ဘုရားလို့ထူးရင်ဒါတတိလွတ်နေသူတတိမမြဲသေးဘူး အဲဒီတော့ဒီပုဂ္ဂိုလ်ကိုဘုန်းကြီးကလာတဲ့အချိန်ဘုန်းကြီးကဓမ္မယုံကဆင်းတဲ့အချိန်အဲ့ဒီအချိန်နဲ့ကြိုက်ပြီးတော့ဘုန်းကြီးဆင်းသွားတယ်ဆင်းသွားပြီးတော့ယောဂီနံရောက်တော့သူ့နာမည်ကိုခေါ်လိုက်တယ်အဲ့ဒီမှာနာမည်ခေါ်လိုက်တဲ့အခါမှာဒီယောဂီကသူ့လှမ်းနေတဲ့ခြေလှမ်းကိုဖြည်းဖြည်းချင်းလေးယုတ်လိုက်တယ်ရက်လိုက်တယ်အဲ့ဒီမှာရက်ပြီးတဲ့အခါကျတော့သူ့ရဲ့လက်ကိုတစ်ဖက်ချင်းတစ်ဖက်ချင်းအမှန်နဲ့လက်ကိုမြှောက်တယ်လက်ဦးချီတယ် လက်အုပ်ချီပြီးတော့သူ့ရဲ့ခန္ဓာကိုယ်ရှေ့ကိုကမ်းညွတ်တယ်ကမ်းညွတ်ပြီးတဲ့အခါမှာအရှင်ဖျားဆိုပြီးတော့အတန်ပြုတ်လိုက်တယ်အဲဒီတော့သူ့ရဲ့လှုပ်ရှားမှုတိုင်းရှုမှတ်မှုပါသလားမပါဘူးလားလုံးဝတတိပါတယ်လုံးဝကိုတတိမလို့ဘူးအဲ့ဒီလောက်တတိမြဲနေတယ်အဲ့လောက်တတိမြဲနေတဲ့ပုဂ္ဂိုလ်ဖြစ်တော့တခြားစိတ်ကြားစိတ်တွေဝင်လို့ရသေးလားမရတော့ဟောဒီမှာမျက်ရည်ကလည်းအကုန်သိမ့်သွားပြီ အဲ့ဒါနဲ့ဒီယောဂီဟာရက်40ကျော်လောက်အထုတ်သွားတယ်အထုတ်ပြီးတော့ပြန်တော့မယ်ဆိုတဲ့ခါကျတော့ခုဘုန်းကြီးတို့ဒီကယောဂီများလို့ပေါ့ပြန်ကန်ဒီမှာလာပြီးတော့ကတော့နှုတ်ဆက်ကြတယ်အဲ့လိုကတော့နှုတ်ဆက်တဲ့အခါမှာဘုန်းကြီးကအဲ့ဒီချိန်ကျမှသိကျင်တာလေးကိုမေးတယ်သူလည်းပြန်တော့မယ်ပြန်တော့မယ်ဆိုတော့ယောဂီတရားရိပ်တာရောက်စားတော့ကယောဂီမျက်ရည်တွေကျနေတာတွေ့တယ်ဘာဖြစ်လို့လဲလို့မေးတယ် အဲ့လိုမေးတဲ့အခါမှာ तू ကပြန်ဖြေတာကတပြည့်တော်တဲ့ဒီရိတ်တာကိုလာပြီးအကျွေးဆက်တာပါဗျာတဲ့ तू ကဖြေတယ်။ဘုန်းကြီးအမေးနဲ့အဖြေနဲ့ကလုံးဝဆက်ဆံမှုမရှိဘူးဖြစ်နေ။မဟုတ်ဘူးလေ။ဘုန်းကြီးမေးတာကဒကမမျက်ရည်ကြီးကြာနေလို့မေးတာတပြည့်တော်အဲ့ဒီဟာကိုပဲဖြေဖို့ပါတဲ့။တကယ်တမ်းကျတော့တပြည့်တော်အထုတ်ဖို့မဟုတ်ဘူးဗျာတဲ့။တပြည့်တော်သမီးလေးအထုတ်မှာ တပည့်တော်သမီးလေးဟာဒီဆယ်တန်းဖြည့်ပြီးတဲ့ကတငယ်ချင်းတွေနဲ့ယောဂီလုံကြီးလေးတွေအင်ကြီးလေးတွေချုပ်ပြီးတော့တငယ်ချင်းတွေနဲ့မဟာစီတရားဝင်ဖို့ဒါပေမဲ့တပည့်တော်တို့ကတရားဝါသနာမပါဘူးဗျာတရားအထုတ်တာလည်းအမပေးဘူးလေဝါသနာလည်းမပါဘူးလေအဲ့လိုဝါသနာမပါတဲ့အတွက်ကိုတွေ့ဘူးတဲ့ပုဂ္ဂိုလ်ကလည်းပဲတရားအထုတ်ရင်ယူကြောင်ကြောင်တယောက်ကိုတွေ့တော့တရားအထုတ်လို့ယူတယ်လို့ပြောလို့တပည့်တော်တို့သမီးလေးလည်းမယူစေချင်ဘူးဗျာတဲ့ဒါကြောင့်မို့တပည့်တော်က ဒီတရားဘက်ကိုတပည့်တော်ရောတပည့်တော်ရဲ့ခင်မုန်းရောဝါသနာမပါလို့ခွင့်မပြုဘူးတဲ့အဲ့ဒီမှာခွင့်မပြုတဲ့အခါသမီးလေးကလည်းတဆိုထိုသူလဲသွားမယ်အဲ့လိုဖြစ်နေတဲ့အခါကျတော့ဇနီးမောင်နှံနှစ်ယောက်တိုင်ပင်ပြီးတော့ငါတို့မြန်မာနိုင်ငံအနှံ့ဖျားဘူးသွားရအောင်သမီးလေးလည်းပဲစိတ်ပြည့်တယ်ပြောဖြစ်အောင်စိတ်လေးပြောင်းလဲရအောင်ဆိုပြီးတော့တိုင်ပင်ပြီးတော့ဖျားဘူးထွက်တော့သမီးလေးပြောပြောရွှင်ရွှင်နဲ့ခရီးတစ်လျှောက်မှာပျော်ရွှင်နေတဲ့အခါကျတော့သမီးလေးတော့မေ့ပြီသူတရားထုတ်ဖို့မေ့ပြီလို့စိတ်ကထင်တယ်တဲ့ဒါပေမဲ့ ဘုရားဘုရားနေအိမ်ပြန်ရောက်တဲ့ကနောက်ရကြတော့အမေရိတ်တန်သွားမယ်လို့ပြောပြန်ရောတဲ့ဒါနဲ့ပဲဘလို့မှတားမရတဲ့ခါကျတော့ကဲသမီးရဲ့သမီးကစက်ထွက်တဲ့ခါကျတော့ဝင်တာပေါ့သမီးကမယုံဘူးတဲ့လက်မခံလက်မခံတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ဟိတတိရိတ်တန်ဟိတတိဓမ္မယုံဆိုတာယောဂီတွေကိုအခမ်းမဲ့ဆွန့်လှူဒန်းနေတဲ့ဓမ္မယုံဖြစ်ပါဟိတတိဖွဲ့ကြီးကအဲ့ဒီတော့အဲ့ဒီမှာစည်ရင်သွင်းထားရင်ရတယ်ဒါနဲ့အမေကကဲလာသမီးသမီးအဲ့ဒီလာ ကစက်ထွက်မဲ့လအဲ့ဒီလာကြရင်ကစက်ထွက်ပြီးဝင်ရအောင်ဆိုပြီးတော့စည်ရင်သွားပေးတယ်ကိုယ်တိုင်စည်ရင်တွေလိုက်ပေးကိုယ်တိုင်လိုက်ပေးပြီးတဲ့ခါကြတော့မှသူကပြန်တော့သမီးလေးကတော့ယုံကြည်တယ်ပေါ့ဒါပေမဲ့လို့ဗျာတပည့်တော်ကအဲ့ဒီအချိန်ရောက်ရင်လေတနည်းနည်းနဲ့တပည့်တော်အကြောင်းမျိုးမျိုးနဲ့ဖြစ်အောင်မှာသမီးကိုတရားမဝင်စေခြင်းမူတယ်အဲ့ဒီလိုနဲ့တဲ့တည့်ရဲ့သမီးရဲ့တငယ်ချင်းတွေတငယ်ချင်းတွေကလည်းပဲရက်ပေါင်း30 40ဆိုတော့တရားရည်တာကထွက်ကြပြီ အိမ်ပြန်ရောက်ကြပြီအဲ့ဒီခါကျတော့မှသမီးနဲ့ဆက်သွယ်ဖြစ်ကြတဲ့ခါကျတော့တမငယ်ချင်းတွေစီသွားကျင်တယ်ဆိုတော့တပည့်တော်လွှတ်လိုက်ပါတယ်တဲ့ဒီကစက်ထွက်ဖို့ဇေတန်းကစက်ထွက်ဖို့လေ၃ရက်ပဲလှူတော့တယ်အဲ့ဒီမှာကစက်မှန်လည်းပဲသမီးကဂုံတု၃ပါးသာမှန်ထားတယ်၃ပါးသာမှန်ထားတယ်ဆိုတော့အဲ့ဒီမှာသမီးသူတငယ်ချင်းတွေနဲ့သွားတွေ့အောင်မယ်ဆိုတော့သွားပြီးလွှတ်လိုက်လွှတ်လိုက်တဲ့အခါကလည်းကြတော့လိုင်းကားစီးတဲ့အခါမှာနှစ်ဆင့်စီးရတယ်ဗျာ အဲ့ဒီမှာဒီဘက်လိုင်းကားဘုံကဆင်းဆင်းပြီးတော့လမ်းကိုဖြတ်ကူးပြီးတော့ဟိုဘက်လိုင်းကားကိုတဆင့်စီးရအဲ့ဒီမှာလမ်းဖြတ်ကူးမှာသမီးကားတိုက်ခံရတယ်ဗျာအဲ့ဒီမှာပဲသမီးနေပွဲချင်းပြီးကွယ်လွန်သွားတယ်အဲ့ဒီလိုကွယ်လွန်သွားတဲ့အချိန်မှာတပည့်တော်ရဲ့စိတ်ထဲမှာသမီးလေးကိုငါတို့ပဲတတ်လိုက်မိသလားလို့စိတ်ကဖြစ်မိတယ်ဗျာဘာကြောင့်လဲဆိုတော့တကယ်လို့သာ သမီးလေးတရားအထုတ်နေမယ်ဆိုရင် ဒီလိုအသေးဆုံးနဲ့တရားမှာမဟုတ်ဘူးငါတို့တရားဝင်ခွင့်မပေးလို့သာအခုလိုအသေးဆုံးနဲ့တရားရတယ်ဆိုပြီးတော့တပည့်တော်တို့ဇနီးမောင်နှံနှစ်ယောက်စလုံးယူကျုံမရအတင်းခံစားရတယ်ဗျာကစက်ထွက်လာတော့လည်းပဲသမီးလေးမြုံမှန်းတဲ့အတိုင်းသုံးပါးသာကုန်တူဖြစ်တော့ပို့ပြီးတော့ခံစားရအဲ့ဒါနဲ့သမီးရဲ့ဇာပနာကိစ္စရက်လေကိစ္စအားလုံးတပည့်တော်စီမံဆောင်ရွက်ဆောင်ရွက်ပြီးလို့သမီးစာမိုးဝဲကစက်ထွက်ပြီးရင်တရားဝင်စေရပါမယ်ဆိုပြီးတော့စီရင်ပေးထားခဲ့တာ အဲ့တော့သမီးရဲ့တရားဝင်မှုအစားကိုတပည့်တော်ကိုစားအနေအားဖြင့်သမီးအကျွေးကိုတပည့်တော်လာဆက်တဲ့အနေနဲ့ဒီမှာလာပြီးတရားအထုတ်တာပါတဲ့အဲ့လိုတရားအထုတ်တဲ့အခါမှာလည်းပဲသမီးရဲ့အရွယ်အကြောင်းသူလေးတွေစာမွေးအောင်ရင်လည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမှာစာမွေးအောင်ပြီးကိုစုတောင်းပြည့်ပြီးဆိုပြီးတချို့ကလာပြီးတရားထဝင်ကြတယ်အဲ့လိုဆိုတော့သမီးအရွယ်လေးတွေစာမွေးအောင်လို့လာဝင်တာလေးတွေတွေ့ရတော့သူမှသမီးကိုတတိယ တတိယနေတဲ့အတွက်ကြောင့်မူမျက်ရည်တွေကအများအားကျနေတယ်အဲ့ဒီမှာရှင်ဘုရားညွှန်ကြားတဲ့အတိုင်းတဲ့တပည့်တော်ဟာရှေ့တတိနောက်တတိရှေ့တမာရီနောက်တမာရီရှေ့ညာနောက်ညာဆက်ဆက်နေအောင်ထိုင်ရင်လဲရှုတယ်ရရင်လဲရှုတယ်သွားရင်လဲရှုလျောင်းလဲရှုရေချိုးတာရေတောက်တာကစသုဆွန်းစားတဲ့နေရာလဲရှုအကုန်လုံးကိုတတိကပ်ပြီးတော့မပြတ်ရှေ့မှနောက်မှဆက်နေအောင်ရှုရမယ်ဆိုတဲ့အတိုင်းတပည့်တော်ကြိုးစားပြီးရှုတဲ့အခါရင်း20ကျော်လာတဲ့အခါတပည့်တော်သမီးကိုတတိမရတော့ဘူး သမီးလေးကိုသတိမရတော့ဒီမှတ်စိတ်ပဲသတိရတော့တယ်ထိုင်လည်းမှတ်စိတ်ရိုက်လည်းမှတ်စိတ်သွားလည်းမှတ်စိတ်စားလည်းမှတ်စိတ်အိတ်လည်းမှတ်စိတ်ဘယ်နေရာမှာသတိမလုပ်ဘဲနဲ့ဒီလိုမှတ်စိတ်ကြီးတွေမြဲနေတဲ့အခါကျတော့သမီးရဲ့စိတ်တွေဘာမှကုမှမပေါ်ဘူးပဲမပေါ်တဲ့ခါကျတော့တပည့်တော်ပူဆွေးမှုတွေဘာမှမရှိတော့ဘူးတောကတွေတခါတည်းလွန်မြောက်သွားတယ်ဗျာနောက်တပည့်တော်ဟာသမီးလေးကိုတတိယအောင်ဆိုပြီးကိုယ့်ဟာကိုတွေးကြည့်တယ် သမီးလေးကွယ်လွန်တဲ့ကပုံနေသမီးရဲ့ဇာမနာပုံနေအဲ့ဒီပုံတွေကိုတပည့်တော်ပြန်ပြီးတွေးကြည့်တာတွေးလို့မရဘူးဗျာတဲ့တွေးလိုက်တိုင်းဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲပြန်မိနေတယ်သူ့ရဲ့ရှုစိတ်ကခွာလို့ရသလားမရဘူးလားခွာလို့မရတော့အောင်ကိုစိတ်တည်ငြိမ်မှုအားကောင်းနေတာကြည့်နော်တူယူအားကြစရာသိကောင်းတာဘုန်းကြီးတို့ဒီဟိုတစ်ချိန်လုံးကတရားအထုတ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုကိုကြိုးစားတယ် ညဆိုတာလည်းမအိပ်ဘူးကြိုးစားတယ်အဲ့လိုကိုကြိုးစားပြီးတော့အထုတ်ခဲ့ကြတယ်ဆိုတော့အခုအဲ့ဒီမှာတဲ့သူကိုယ်တိုင်အခုဒီတရားတွေဒီသတိပဋ္ဌာန်တရားတိုင်လိုက်နာကျင့်သုံးအထုတ်လို့အခုသမီးအတွက်တောကတွေပရိဒေဝတွေတပည့်တော်ကိုယ်တိုင်အခုလွန်မြောက်ခဲ့ရပါပြီတဲ့ဒီသတိပဋ္ဌာန်တရားဟာတကယ်ကိုပဲအပုတောကတွေနဲ့ပရိဒေဝမီးတွေလွန်မြောက်နိုင်တယ်ဆိုတာကိုတကယ်လက်တွေ့ပါပဲဗျာဆိုတာလျှောက်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ အကြောင်းတစ်မျိုးမျိုးကြောင့်ဒီပူဆွေးမှုဆိုတဲ့တောကလေးဖြစ်လာရင်ဒီတတိပဋ္ဌာန်တရားလေးအခုမိမိတို့အားထုတ်ထားတဲ့တတိပဋ္ဌာန်ကျင့်စဉ်လေးတိုင်းကိုတတိကပြီးတော့ရှုမှတ်အားထုတ်ကြည့်ပါရှုမှတ်အားထုတ်ကြည့်လို့9မိနစ်ရှုနိုင်ရင်9မိနစ်တောကလေးမလွန်မြောက်ဘူးလား10မိနစ်ရှုနိုင်ရင်10မိနစ်တနာရီရှုနိုင်ရင်တနာရီဘယ်လိုတောကမျိုးပဲဖြစ်ဖြစ် ကြုံတွေ့လာလို့ရှိရင်ဒီတတိပဋ္ဌာန်တရားလေးအားထုတ်ပါ သို့မဟုတ်တောကမှတစင်အခုလိုမျက်ရည်ယူဆွဲပြီးတော့ငိုကြွေးမှုဆိုတဲ့ပရိဒေဝဒီပရိဒေဝဟာလည်းပဲဒီပြဒနာတရား၅ပါးတစ်ပါးပါးနဲ့ကြုံတွေ့တဲ့အခါတောကတွေလွန်မြောက်အားကြီးတဲ့အခါတောကတွေလွန်စွာအားကြီးလာပြီဆိုရင်ပရိဒေဝဆိုတဲ့ငိုကြွေးမှုတွေဖြစ်တာပဲဒါကြောင့်မို့အဲ့ဒီလိုငိုကြွေးမှုတွေလည်းပဲဒီသတိပဋ္ဌာန်တရားရှုမှတ်ရင်းနဲ့ပဲလွန်မြောက်နိုင်သလားမလွန်မြောက်နိုင်ဘူးလားဒါကညာတိပြဒနာဘာပြဒနာလဲ ဒါဘုန်းကြီးပြောတဲ့ဟာကပစ္စုပန်ဝတ္ထုနော်ဘာဝတ္ထုလဲအတိတ်ဝတ္ထုဆိုတာမြတ်စွာဘုရားဟောတဲ့ဝတ္ထုကိုအတိတ်ဝတ္ထုခေါ်တယ်မြတ်စွာဘုရား လက်ထက်ကပဒါစာရီဟောပူဆွေးမှုတွေလွန်မြောက်သလားမလွန်မြောက်ဘူးလားငိုကြွေးမှုတွေမလွန်မြောက်ဘူးလားဒါကမြတ်စွာဘုရားဟောခဲ့တဲ့ပဒါစာရီအခုဘုန်းကြီးပြောတဲ့ဟာကပစ္စုပန်ဝတ္ထုဒီကနေ့အရှိရန်ကင်းတိုင်မှာဒီမျိုးသမီးရှိသေးတယ်သက်ရှိထင်ရှားရှိနေဦးမယ်ဆိုရင် ဒီကနေ့သွားစုံစမ်းလို့ရတယ်လက်တွေ့မှာသိကျင်တဲ့ယုံနေဆိုရင်အဲ့ဒီပုဂ္ဂိုလ်ထံမှာသွားပြီးမေးလို့မရနိုင်ဘူးလားရနိုင်တယ်ဒါကြောင့်ဒါပစ္စုပန်ဝတ္ထုနောက်တစ်ခုဘုန်းကြီးတို့ယောဂီများဘောဂပြဒနာလေးနဲ့ပတ်သက်ပြီးပြောချင်ပါတယ်ဘောဂပြဒနာဆိုတာစီးစိမ်ပျက်စီးတာဘာပျက်စီးတာလဲအဲ့ဒီစီးစိမ်ပျက်စီးလို့လည်းပဲပူဆွေးမှုတွေဘုန်းကြီးစောစောကပြောခဲ့ပြီတချို့ဆိုရင်အသက်ပါသေးသွားတယ်တချို့ဆိုရင်ယူသွတ်သွားတယ် နည်းနည်းလေးပစ္စည်းရင်နည်းနည်းဖြစ်တယ်ဆိုတာလည်းပြောခဲ့ပြီအခုဟာကဘုန်းကြီးတို့ရွှေဘုံမြို့ကဘုန်းကြီးတို့နေထိုင်တဲ့မြို့ကဘုန်းကြီးဟာရွှေဘုံကပါရွှေဘုံမြို့ကြီးမှာဘုန်းကြီးတို့ငယ်စဉ်ကလေးဘဝတုန်းကမီးအကြီးအကျယ်လောင်နေဘူးပါလေတင်းညာရာသီပါတင်းညာပွဲကြီးပါဒီအလှပြရင်ကြီးတွေအကြီးအကျယ်လှပြပြီးတော့တီးဆူတီးဆူတီးမှုတ်ပြီးတော့ဖြေဖြော်တဲ့တင်းညာပွဲကြီးမှာပါ အဲ့ဒီမှာထူးထူးခြားခြားအဲ့ဒီတင်းညာအဖွဲ့ကနဂါဥကောင်းကြီးလှုပ်ပြီးတော့အဲ့ဒီမှာနဂါရဲ့ပါဇက်ထဲကနေမိကိုလုံးနေမိတောက်တွေထွက်တဲ့ပုံစံနေပါအဲ့ဒီလိုနဲ့ပုံစံနေပြပြီးတော့ထူးထူးဆန်းဆန်းဆိုတော့ဦးတမျိုးလုံးကဒီဖြောဖြေးရင်ကိုပဲဝိုင်းပြီးတော့ဟိုမှာကြည်ကြတယ်ဟိုတချင်းဆိုတာနားထောင်ကြတယ်မိတွေကလည်းပဲညဆိုတော့အလှပြမိတွေနဲ့အစုံပေါ့ကတဲ့လူကကဆိုတဲ့လူကဆိုတီးတဲ့လူကတီး ရှေ့ကငကားကောင်းကြီးတွေကလည်းမိဖို့တွေထွက်လိုက်မိတော့တွေထွက်လိုက်နေတခါလေသူကအဲ့ဒီလိုတွေလုပ်ပြတော့ဘုန်းကြီးတို့ရွှေကိုရဲ့လမ်းတွေကချိုင်ကျင်းကလုတ်ကြီးတယ်ပဲလမ်းကညင်ညင်ညာမရှိဘူးအခုမှပဲညင်ညာသွားတယ်အဲ့လိုကျင်းနေချိုင်နေနေဆိုတော့ဒီမိကိုလုံးတွေထွက်ဖို့ဆိုတာဓာတ်စီကိုပစံနဲ့ငုံပြီးတော့ရှေ့မှာမိတော့ထားပြီးတော့ဖျောင်းနိုင်မိတော့ထားပြီးမှုတ်ရတယ်အဲ့ဒီမှာလေအားတန်တန်နဲ့မှုတ်ထုတ်ရတယ် အဲ့လိုမှုတ်ထုတ်တဲ့အခါကျတော့မှမိဘိုးတွေထွက်သွားလိုက်မိထောက်တွေထွက်သွားလိုက်အဲ့လိုထွက်သွားအဲ့လိုနှစ်ယောက်ကအတွင်းထဲကနေပြီးအဲ့ဒါလောက်ကြတာအဲ့လိုဒီအဲစောစောကပြောတယ်မီးတောက်စီတတ်တဲ့ဓာတ်စီပေါ့ဓာတ်စီပလင်းကိုကင်တဲ့ပုဂ္ဂိုလ်ကမေ့ပြီးတော့ဒီလိုဘေးကိုချထားရင်ကအဲ့ဒီမှာဒီလမ်းကမညီညာတဲ့လမ်းပေါ်မောင်းရတဲ့ခါကျကျင်းချိုက်နေရခုံတော့အဲ့ဒီမှာပလင်းလဲသွား ဓာတ်စီပလင်းလဲလဲသွားရောမီးတွေလောင်တာအဲ့ဒီကပုံကိုယ်တွေသွားရောလောင်မိတာပဲအဲ့ဒီမှာအကုန်လုံးအဲ့ဒီကနေမီးတွေလောင်လိုက်တာတခါနဲ့မြို့ကိုတဝက်ကျော်ကျွန်းသွားတယ်လို့ဆိုတယ်ဒါဘုန်းကြီးတို့ငယ်စဉ်တုန်းကလူကြီးသူမတွေပြောပြတယ်အဲ့ဒီလိုတဝက်ကျော်ကျွန်းသွားတယ်ကျွန်းသွားတဲ့အခါကျတော့မီးလောင်သွားတော့အဲ့ဒီမှာစပါးဆန်းဆက်ကြီးတွေစီဆက်ကြီးတွေပိုင်ရှင်ဖြစ်တဲ့ဆန်းဆက်တတိစီဆက်တတိတွေမိမိတို့ရဲ့တိုက်အိမ်တွေအကုန်လုံးပန်သွားတယ် အကုန်လုံးပန်သွားတဲ့အခါကာလကြတော့အဲ့ဒီမှာဆန်ဆက်စီဆက်ပိုင်ရှင်ဖြစ်တဲ့တထေကြီးတူပေါ့အဲ့ဒီတထေကြီးတူဟာတခါလေငိုလိုက်ရေးလိုက်ဖြစ်နေတာငိုလိုက်ရေးဖြစ်နေအိမ်လည်းနေစရာမရှိတော့ဆန်ဆက်ကလည်းမရှိတော့စီဆက်ကလည်းမရှိတော့အကုန်လုံးပါသွားပြီပါဘာကြံလဲဆိုဂျီကားကြံတော့တယ်ဟိုဆက်ကဂျီကားပဲစီရအဲတော့အဲ့လာပဲကြံတော့တာဆိုတော့အဲ့ဒီမှာငိုလိုက်ရေးလိုက်ဖြစ်နေတဲ့အခါကျတော့သားတွေကကဲအဖေတို့ဒီတိုင်းထားလို့တော့မဖြစ်တော့ဘူး မဟာစီဆရာတော်ကြီးထံပို့မှာပဲဒီပုဂ္ဂိုလ်တွေကမဟာစီဆရာတော်ဘုရားကြီးကိုယ်ွယ်စည်းကပ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲလိုကိုယ်ွယ်စည်းကပ်တဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်အဲ့ဒီမှာသားတွေကအဖေကိုကားပေါ်တင်ပြီးတော့မဟာစီရိတ်တာစိတ်ခွန်မဟာစီဆရာတော်ကြီးထံပို့အဲ့လိုမဟာစီဆရာတော်ကြီးထံပို့တဲ့အခါတော့လည်းပဲမဟာစီဆရာတော်ကြီးထံရောက်တယ်ဆိုရင်ပဲရှင်ဘုရားမနေ့ကတပည့်တော်တထေကြီးဒီကနေ့ငမွဲကြီးဖြစ်ပါပြီဘုရားဘာမှမရှိတော့ပဲ ကုန်းကောက်စရာဘာမှမကြံတော့ဘူးမနေ့ကတထေးဒီကနေ့ဘာဖြစ်သွားတာလဲငမိုးကြီးဖြစ်သွားပြီတခါတည်းမီးလောင်ကျွမ်းသွားတာအဲ့လိုပစ္စည်းဝတ္ထုတွေမီးလောင်ကျွမ်းသွားတဲ့အခါကျတော့ငမိုးကြီးဖြစ်ပါပြီဖះစုပြီးငိုကြွေးသူငိုခြင်းတော့ငိုဆရာတော်ကြီးကတာလေးပဲထိုင်ပြီးတော့နေတယ်အဲ့ဒီမှာငိုလို့အတော်လေးအားရလာပြီဆိုတဲ့အခါကျတော့မှဆရာတော်ဖះကြီးကတတိပေးတာက တကကြီးတဲ့တကကြီးတစ်ချိန်လုံးကအာထုတ်ထားတဲ့တတိပဋ္ဌာန်တရားတွေကိုဖယ်သွားထားတာလေဒီအချိန်ဟာအသုံးချရမယ့်အချိန်လေဘာလို့ရမယ့်အချိန်လဲလဲကိုအာထုတ်ထားတဲ့တရားတွေဒီအချိန်မှအသုံးမချရင်ဘယ်အချိန်သုံးချမှာလဲအဲ့ဒီမှာဒီအချိန်ဟာအသုံးချရမယ့်အချိန်လေလို့ဆရာတော်ဘုရားကြီးကသတိပေးတယ်အဲ့လိုသတိပေးပြီးတော့ကိုအာထုတ်ထားတဲ့တရားတွေကိုအခုအချိန်လေးနှလုံးသွင်းပါတော့လား အခုအချိန်လေးရှုမှတ်ပါတော့လားဆိုပြီးဆရာတော်ကြီးကထိုင်ပြီးရှေ့ကနေတတိပေးအပ်ပြီးတော့မှတခါကြီးလေဆရာတော်ဘုရားကြီးကိုလည်းလေးစားတာဖြစ်တော့ကြီးညိုလေးစားတာဖြစ်တော့အဲ့ဒီမှာဆရာတော်ဘုရားကြီးရှေ့မှာပဲဒီတိုင်းထိုင်ရဲ့ပဲရှုမှတ်နေလိုက်တယ်အဲ့ဒီမှာဆရာတော်ဘုရားကြီးကတော့ထိုင်ပြီးတော့သူ့ကိုမေတ္တာပွားပေးနေမှာပဲဖြစ်ပါတယ်အဲ့ဒီမှာထိုင်ပြီးတော့နေပြီးတယ်အဲ့ဒီမှာတရားကြီးရှုမှတ်အဲ့ဒီလိုရှုမှတ်နေရင်မှအချိန်လေးတနာကြီးကြောကြောတနာကြီးခွဲလောက်တိအောင်ရှုမှတ်တယ်လို့ဆိုပါတယ် အဲ့ဒီမှာရှုမှတ်ရင်းနဲ့မှာသူ့ရဲ့အပူတောကတွေပရိဒီဝတွေလုံးဝငြိမ်သွားပြီးတော့လုံးဝအပူတွေမရှိတော့အဲ့ဒီကြတော့မှတရားဖြုတ်ပြီးတပည့်တော်ဒီတောကဒီပူတွေတပည့်တော်လွန်မြောက်ပါပြီဗျာဆရာတော်ဘုရားကြီးကိုလျှောက်ပြတပည့်တော်ဒီတရားနဲ့ပဲနှလုံးသွင်းနေပါမယ်ဆိုပြီးတော့အဲ့ဒီမှာအိမ်သူ့ဝါစီကိုလည်းမိသားစုစီကိုလည်းမပြန်မဲနဲ့ရိတ်တာထဲမှာလမ်းနဲ့ချီပြီးတော့တရင်သုံးလမ်းနဲ့ချီပြီးနေထိုင်ပြီးတော့အထုတ်သွားတယ်လို့ဆိုပါတယ် အဲ့ဒီအကြောင်းအရာကိုဘုန်းကြီးဟာအင်္ဂလန်မှာရောက်တော့ဒီတောကပရိဒေဝနဲ့ဆက်ပြီးတော့ဟောပါတယ်ဒီရွှေဘိုအကြောင်းလေးဟောတယ်အဲ့ဒီဟောတဲ့အခါမှာအဲ့ဒီဖြစ်ခဲ့တဲ့ဒကာကြီးရဲ့တူတယောက်ကဆရာဝန်အဲ့ဒီမှာအင်္ဂလန်မှာရောက်နေတယ်ဘုန်းကြီးတရားပွဲမှာသူကလည်းပါတော့အဲ့ဒီမှာတရားပွဲပြီးတဲ့အခါကလည်းကြတော့လာကြတော့တယ်ဆရာတော်ဖျားတဲ့စောစောကပြောတဲ့အဲ့ဒီ မီးလောင်သွားခံရတဲ့စက်ပိုင်တထေကြီးဟာတပိတော်ရဲ့ဦးကြီးပါဗျာတဲ့တပိတော်အဖေနဲ့ညီကိုရင်းပါတဲ့ဘုန်းကြီးပြောတာရောမှန်သလားလို့ဘုန်းကြီးကအကြမ်းနဲ့ပြောရတာဆိုမှန်ပါတယ်ဗျာတဲ့ဒီတိုင်းပဲတပိတော်သားသမီးတွေကမာဇီဆရာတော်ဘုရားကြီးထံပို့ပြီးတော့မှဆရာတော်ဘုရားကြီးတတိပေးတဲ့အတိုင်းဒီတတိပဋ္ဌာန်တရားကိုရှုမှတ်ရင်းနဲ့ပဲသူဟာပုသောကတွေပြိတွေဝါတွေလွန်မြောက်ပြီးတော့နောင်အေးအေးချမ်းချမ်းနဲ့နေထိုင်နိုင်သွားပါလေဗျာဒါအမှန်ပါပဲဆိုပြီးတော့ အဲ့ဒီမှာသူ့ရဲ့တူဖြစ်တဲ့ဆရာဝန်ကြီးကအင်္ဂလန်မှာတော့ကလျှောက်ပြပူပါလေဒါကြောင့်ဘုန်းကြီးတို့ယောဂီများဘာကြောင့်ပဲဖြစ်စီဘာကြောင့်နဲ့ပဲဖြစ်စီတောကတခုခုပရိဒေဝတောကပရိဒေဝတခုခုကြုံတွေ့လာလို့ပြဿနာတရား၅ပါးတွေကတဘာဘာနဲ့ကြုံလို့ပဲဖြစ်စီအကြောင်းတစ်မျိုးမျိုးဆင်းရဲကြောင်းဒုက္ခတစ်ခုခုနဲ့ကြုံလို့ပဲဖြစ်စေဒီလိုတောကတွေပြိတေဝတွေကြုံတွေ့လာလို့ရှိရင် ခုမိမိတို့အားထုတ်ထားတဲ့ဒီတတိပဋ္ဌာန်တရားလေးကိုတတိယပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းရှုပါပွားပါအားထုတ်ပါအဲ့ဒီလိုရှုမှတ်ပွားများအားထုတ်ခြင်းအပြင်ဒီအပူသောကတွေမလွန်မြောက်နိုင်ဘူးလားပရိဒေဝတွေရောမလွန်မြောက်နိုင်ဘူးလားဒါတကယ်ကိုဒါပစ္စုပန်ဝတ္ထုပါတကယ်ကိုကိုတွေ့ဝတ္ထုတွေပါဘုရားလက်ထက်ကအကြောင်းအရာတွေမဟုတ်ပါဘူးဘုရားလက်ထက်ကအကြောင်းအရာတွေဟောရင်လည်းပြီးမှာမဟုတ်ပါဘူးဒါကြောင့် ခု၈နာရီလေးထိုးပြီဖြစ်တဲ့အတွက်ဆောင်းပုဒ်ကလေးဆိုပြီးတော့တရားသိညာရအောင်နော်ပူဆွေးမှုကိုလွန်မြောက်လို့ဘယ်လန်းစဉ်ကိုလိုက်ရမယ်ပူဆွေးမှုကိုလွန်မြောက်လို့တတိပဋ္ဌာန်လန်းစဉ်ကိုလိုက်ရမယ် ငိုကြွေးမှုကိုလွန်မြောက်လို့ဘယ်လန်းစဉ်ကိုလိုက်ရမည်ငိုကြွေးမှုကိုလွန်မြောက်လို့တတိပဋ္ဌာန်လန်းစဉ်ကိုလိုက်ရမည်ကဲဒီဘောတောကပရိဒေဝဆိုတဲ့ ပူဆွေးမှုတွေငိုကြွေးမှုတွေကြုံတွေ့လာရင်ပယ်လန်းစဉ်လိုက်ကြမယ်ဒီသတိပဋ္ဌာန်လမ်းစဉ်တိုင်းလိုက်ပြီးတော့ဒီသတိပဋ္ဌာန်ရှုနည်းတိုင်းရှုမှတ်ပွားများအားထုတ်သွားရင်ဒီပူဆွေးမှုတွေရောမလွန်မြောက်နိုင်ဘူးလားငိုကြွေးမှုတွေရောမလွန်မြောက်နိုင်ဘူးလားလွန်မြောက်နိုင်ပုံကိုမြတ်စွာဘုရားရှင်ကိုတော်တိုင်တခါတည်းတရားကိုဝန်ခံပြီးကြည်ညာပြီးဟောခဲ့တာလေဧကယနောယံဘိက္ခွေမေဃောတတ္တနာဝိတုဒ္ဓိယ သောကပိဒေဝနံတမတိကမာယဒုက္ခဒေါမနတာနံအထင်ကမာယညာယတာအတိကမာယနိဗ္ဗာနတာတစ္ဆိကရိယာယယရိဒသတ္တာရောတတိပဋ္ဌာနာဘေခဝေယံတော်များဥจิตာတို့ဇတ္တာရောလေးပါးကုံသောယရိတံယေဤမေတတိပဋ္ဌာနာဆွေမြသောအမှားရမှုတတိဆွေမြမှုတတိပဋ္ဌာန်ဟုသောအကျင့်လန်သည်တန်တိရှိကုန်၏ အယံဆွေမြတ်သောမှတ်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟုသောကျင်လန်းသည်တတနံဖျားပစ္စေကဗုဒ္ဓရိယတာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတ္တုရိယစိတ်ငြိမ်ကြည်မှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတခုရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တောကပရိဒေဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝတို့ကို တမတေကမာယာလွန်မြောက်စေခြင်းငှာဧကယနောမေဃောတခုဒီသောလံတကြောင်ဒီသောလံဖြစ်ပါ၏တည်း